သီလမြတ်ပညာသည်မှတ်ပါသာရဏိယတရားဤလို့ဘုန်းကြီးဆောင်ဖို့လုပ်တာမေတ္တာရှိသွားကံသုံးပါးနှင့်မေတ္တာရှိစုပြီးတော့မေတ္တာရှိဆောင်ပြီးတော့ပြုလုပ်တဲ့အမှုသုံးပါးကိုယ်နဲ့ပြုတာကာယကံခေါ်တယ်နှုတ်ကပြောဆိုတာဝစီကံခေါ်တယ်စိတ်ထဲကစဉ်းစားကြံစည်တာကမနောကံခေါ်တယ် အတူနေပုဂ္ဂိုလ်အချင်းချင်းဆောင်ရွက်တဲ့ဆောင်ရွက်ထိုက်တဲ့ကိစ္စတွေကိုကာယကံမြောက်ကိုယ်နဲ့အပင်ပန်းခံပြီးတော့ဆောင်ရွက်ပြီးနှုတ်နဲ့အပင်ပန်းခံပြီးတော့ပြောဆိုဆောင်ရွက်ပြီးဒီကလာပြီးစိတ်ကူးတဲ့ကနေပြီးတော့စိတ်နဲ့ချမ်းသာပါစေချမ်းသာပါစေဆိုပြီးမေတ္တာစိတ်နဲ့ဘာဝနာပွားပြီးတော့ဆောင်ရွက်ပြီးအဲ့ဒါ မေတ္တာရှိသွားတဲ့ကံသုံးပါးပဲအချင်းညုတ်တခြားသုံးဝဒီပြင်လည်းသုံးခုရှိရဲ့တဲ့ဘာတွေတုံးဆိုတော့တခြားသုံးဝစာကသီလာမြတ်ပညာသည်စာကသွန်ကျဲပေကမှုသွန်ကျဲပေကတဲ့ပုဂ္ဂိုလ်ဆိုတာဘေးကပုဂ္ဂိုလ်တွေကချစ်ခင်တဲ့ကြီးညိုတယ်ပေးလို့ရှိရင်ဖြစ်ချစ်ခင်ကြီးညိုတာပဲ

စွန့်ကြဲပေးကခြင်းသီလအရိယာဤသီလမျိုးနဲ့ပြည့်စုံရမယ်အရိယာဤသီလမျိုးနဲ့ပြည့်စုံမယ်ဆိုတော့အရိယာဖြစ်ရမှာပဲအရိယာဖြစ်မှပဲပြည့်စုံမှာဒါပေမဲ့လို့အရိယာမဖြစ်လည်းပဲသီလကတော့အရိယာများလို့ပဲယူသည်စောင့်ရှောက်နေရင်သူလည်းပဲကောင်းပါတယ်ပုရုဇဉ်ဖြစ်စေကမူကောင်းပါတယ်သို့တော်လည်းမြတ်စွာဘုရားရွေချက်ကတော့အရိယာသီလနဲ့ပြည့်စုံရမယ်ဆိုတာဟာ အရိယာဖြစ်အောင်ကျင့်ရမယ်လို့ပဲဆိုလိုပါတယ်အရိယာဖြစ်ပြီးတော့အရိယာသီလနဲ့ပြည့်စုံရမယ်တဲ့နောက်ပြီးတော့သာရသီလမြတ်ပညာကြီးတဲ့မြတ်သောပညာတဲ့အရိယာပညာအဲ့ဒီပညာနဲ့လည်းပြည့်စုံရမယ်တဲ့ဒါလည်းအရိယာပညာနဲ့ပြည့်စုံတယ်ဆိုတာအရိယာဖြစ်မှာပဲကောင်းကောင်းပြည့်စုံတာပဲအဲ့တော့အရိယာဖြစ်အောင်အထောက်အမယ်လို့ဆိုပါတယ်အဲ့ဒီမှာအရိယာပညာကို အရိယပညာကိုအကျယ်ချဲ့လိုက်တော့ကိုဒီပစ္စုခဏမဟာပစ္စုခဏခုနှစ်ပါးဖြစ်ပြီးတော့လာတယ်သာဂသီလာမမြတ်ပညာသည်မှားပါသာရဏီယတရားဤအဲဒီဆောင်မှုလေးတော့ဆိုကြအောင်ဒီမှာဇာရွက်ထဲမှာဇာရွက်ထဲတနည်းမပါပါဘူးသားမေတ္တာရှိသွား ကံ၃ပါးနှင့်တခြားသုံးဝသာဂသီလာမြတ်ပညာသည်မပ္ပါသာရဏိယတရားသည်မေတ္တာရှိသွားကံသုံးပါးနှင့်တခြားသုံးဝါ သာကသီလာမြတ်ပညာသည်မပါတာရဏိယတရားသည်အဲမေတ္တာရှိသွားတဲ့ကံ၃ပါးဒုမာတပါးသာကသီလပညာဆိုတဲ့ဂုဏ်၃ပါးပေါင်းလိုက်လို့ရှိရင်6ပါးရှိတယ် အဲဒါရဏိယတရား6ပါးပဲအဲဒီ6ပါးထဲမှာကိုမြတ်ပညာရအရိယပညာနဲ့ပြည့်စုံရမယ်ဆိုတာလေးကိုဒါအကျယ်ချဲ့ပြီးမြတ်စွာဘုရားတစ္ဆုခဏနဲ့ဟောထားတယ်မေဇောကနာနဲ့ဟောထားတယ်ကထင်းစဘိခွေ

တက္ကရာသထိုအသိဉာဏ်အသိဉာဏ်ပညာကိုပြည့်စုံအောင်ကျင့်ကြံအထောက်သောပုဂ္ဂိုလ်အားဒုက္ခခရာယသမ္မာနိသမ္မာအကောင်းစွာသမ္မာနိရမာသာဒုက္ခခရာယဆင်းရဲခသိငြင်းခြင်းငါကထင်းစာဘဲပုံပဲနည်းဖြင့်နေယာတိထွက်သွားပါသည်

တထာဝရစီးတဲ့ပုဂ္ဂိုလ်တွေလို့ရှိရကိုဆောင်သွားသင်္ဘောလည်းထို့အတူပဲလင်းညာလည်းထို့အတူပဲအဲအလိုရှိရာစီးတဲ့ပုဂ္ဂိုလ်အလိုရှိရာကိုဆောင်သွားတယ်ဘေးနာကရကြည့်တဲ့ပုဂ္ဂိုလ်တွေတော့ဆောင်မသွားပြီဘူးဟာလဲပဲဖြစ်ဖြစ် သာပဲဖြစ်ဖြစ်ယထာပဲဖြစ်ဖြစ်သင်္ဘောပဲဖြစ်ဖြစ်လင်ညာပဲဖြစ်ဖြစ်သူ့ဘောတက်စီမှာပဲသူကဆောင်းသွားတယ်ဘေးနာကရကြည့်နေုံနဲ့တော့ကိုလိုရှိရမရောက်ပြီဘူးကွာอืมအဲဒါကြောင့်တက္ကရာသထိုကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ကိုသင်္ခါသိငိမ့်အောင်လို့ဆောင်းသွားပါတယ်တဲ့အဲဒါဘယ်ပုံပဲနည်းဆောင်းသွားတယ်လေမိကွန်းထုတ်တာ

ကောင်းတဲ့နေရာလေးတွေမြတ်စွာဘုရားညွှန်ကြားထားပါတယ်အရင်ညတော်ရရင်လည်းဖြစ်ရမယ်ရုခမူလသစ်ပင်အောင်ရင်လည်းဖြစ်ရမယ်။သုံးညာဂါရတိတ်စိတ်တဲ့လူတိတ်စိတ်တဲ့အရာရင်လည်းဖြစ်ရမယ်။လူစိတ်တဲ့အရာ။အဲဒီသုံးခုကိုညာတော်အရင်ဆိုတော့ညူရဲရရဲဆိုတာဟာတရားနှလုံးသွင်းလို့သိပြီးအစင်မပြေဘူး။ဒါကြောင့်မို့သူတော်ရကိုညွှန်ကြားတာ။ အာတော့အဝေးကြီးမသွားနိုင်လို့ရှိရင်သစ်ပင်အောင်လို့ဆိုရင်လည်းပဲဒီလိုလည်းဖြစ်တာပါပဲတဲ့သစ်ပင်အောင်သစ်ပင်အောင်ဆိုတော့လေရှင်တို့မှဲ့တော့ပါလို့ရှိသေးတာကိုနေရာလည်းမကောင်းတော့ဒါဖြင့်လည်းသိစိတ်တဲ့နေရာပါပဲသိစိတ်တဲ့အိမ်ကျောင်းအဆောက်အဦအဲလူလုံးလုံးမရှိဘူးဆိုရင်ဖြင့်အဲ့ဒါအကောင်းဆုံးပေါ့လေဒီအဆောက်အဦတစ်ခုအဆောက်အဦတစ်ခုလုံးကဘယ်သူမှမရှိဘူးကိုယ်တယောက်တည်းရှိတယ်ဆိုရင်တော့ဒါ အဝိဝိဒစိတ်ငြိမ်တဲ့နေရာအဲ့ဒါအကောင်းဆုံးပဲအဲကျောင်းဆောင်ကြီးတစ်ခုလုံးမတိတ်ဆိတ်စေကာမူကျောင်းဆောင်ကြီးတစ်ခုလုံးမတိတ်ဆိတ်စေကာမူအေးအဆောက်အဲ့ဒီအခန်းတစ်ခုလောက်တိတ်ဆိတ်လို့ချင်းရတာပါပဲอืมဟိုခွေးကချောင်းမှပါအဲသူ့တခွေးတွေပဲ ကြိုက်တဲ့ခွေးက6ပါးဖြစ်မှာပါဟွန်းအဲတော့ကြောင်းဖြစ်ဖြစ်အိမ်ဖြစ်ဖြစ်သာဝတခုလုံးတိတ်ဆိတ်နေရင်တော့ပိုကောင်းတာပဲသာဝတခုလုံးမဟုတ်တော့မှကိုယ်ခမ်းမှာကိုယ်နေတဲ့နေရာတိတ်ဆိတ်နေရင်လည်းရပါတယ်အကယ်၍မတိတ်ဆိတ်တော့မှလည်းပဲ အနောက်ကျမပြုတဲ့ပုံကိုယ်နဲ့ဆိုရင်တော့ဒီလိုတော့ရပါတယ်သူလည်းတရားအထုတ်နေတယ်ကိုယ်လည်းတရားအထုတ်နေတယ်သူကလည်းစိတ်ညင်ညင်လို့ရှိတယ်ကိုယ်ကလည်းစိတ်ညင်ညင်လို့ရှိတယ်ဘယ်လိုဆိုရင်တော့ရတယ်အဲဒီလိုနေရာပေါ်လေသားအခုကာလတော့အသာအူကြီးတစ်ခုလုံးတယောက်တည်းနေဖို့ဆိုတာတော့သိသိမလွယ်လာဘူးသူကတချို့ကလည်းတယောက်တည်းနေလည်းမနေဘူးကြောက်လည်းကြောက်သေးတယ်အခန်းတစ်ခုတည်းလည်းတယောက်တည်းနေဖို့ဆိုတာ အဲ့ဒါကတော့ခံသိလို့ရှိရင်ရနိုင်တယ်ဒါပေမဲ့တချို့ကကြောက်သေးတယ်တယောက်တည်းမလေးမွန်းဘူးဒါတော့အဖော်ရှိလည်းပဲအနှောင့်အယှက်မပြုတဲ့ပုဂ္ဂိုလ်ဆိုရင်ရပါတယ်တရားနှလုံးအားထုတ်လို့အဲဒီတော့ဆင်ញင်တဲ့နေရာချင်းကပ်ပြီးတော့တဲ့ဆင်ញင်ကြည့်တယ်တဲ့နာဆင်ញင်တဲ့နေရာချင်းကပ်ရတယ်ဆိုတာမဆင်ញင်လို့ရှိရင်ဖြင့်နှလုံးသွင်းဆင်ញင်လို့အဆင်မပြေမှာကြောင့်ဒါကြောင့်မို့နေရာကောင်းလေးညွှန်ကြားတယ်အားကြောင့်ဒီမှာဒါလေးဆိုရတယ်ဆို ဆင်ញင်ရာတွင်ကျင့်ကဝင်၍ဆင်ញင်ရှုကြည်နာပဲဆင်ញင်ရာတွင်ကျင့်ကဝင်၍ဟိုတော့ဒီသစ်ပင်အောက်တီတော့မထည့်နိုင်တော့ဆင်ញင်ရာပဲလူရင်းမယ်အဲဒီဆင်ញင်ရာတွင်ကျင့်ကဝင်၍ဆင်ញင်ရှုကြည်အဖြစ်အပျက်တွေမိရမယ်ဘယ်လိုဆင်ញင်တယ်လဲဆိုတော့အထိနုခောမေတံပရိယုဌာနံဣဇဒံအဘဟိနံ ယေနဟံပရိယုဒ္ဓနာပရိယုဒ္ဓပရိယုဒ္ဓိတာစိတ်တော်ယထာဘူတံနပဇာနေယံနပတေယံတိယေနပရိယုဒ္ဓာနေနအကျဉ်သို့သောပရိယုဒ္ဓံကိလေသာကပရိယုဒ္ဓိတာစိတ်တော်ထိုစွာနှိစ္စအပ်သောစိတ်ရှိသည်ဖြစ်၍ထိုစွာနှိစ္စခံရသောစိတ်ရှိသည်ဖြစ်၍ယထာဘူတံ ဟုတ်တိုင်းမှစွာနာပဇာနေယဟာငါသည်နာပဇာနေယမသိနိုင်ပဲရှိရ၏နာပါသိယမမြင်နိုင်ပဲရှိရ၏တန်ထိုးသောသဘောရှိသောပရိယုဌာနံပရိယုဌံကိလေသာဇောသည်မေငါဤဣဇတံကိုရင်းသာနာ၌အဘဟိနမပေရသည်ပဲအကျွင့်ကြံလျက် အထိနုခောအရှိမြအရှိလေသလောဣတိဤသောပရိဒါစေကတိစူးစမ်းဆင်ခြင်ဤငါမပရိယုဒ္ဓကိလေသာတရားစုအကျမ်းနေများရှိသေးသလားဘယ်လိုကိလေသာတွေလဲဆိုအဲ့ဒီဉာဏ်နဲ့ကိလေသာတွေကထားကြွနှိမ့်စေပြီးတော့နေလို့ရှိရင်ယထာဘူတ မှန်ကန်တဲ့တရားတွေကိုမသိနိုင်ဘူးမှန်ကန်တဲ့တရားတွေမသိနိုင်အောင်ဖုံးလွှမ်းနေတဲ့ဖုံးလွှမ်းတတ်တဲ့ပြိယုထံကိလေသာတွေတဲ့လောဘတို့ဒေါသတို့မောဟတို့ဒီလိုဟာတွေပေါ့လေအဲဒီလိုကိလေသာမျိုးတွေအဲဒီကိလေသာမျိုးတွေဟာမိမိသာနာမှာရှိများရှိသေးသလားဘယ်လောက်မနိုင်မနှင်းအောင်လို့ သိုးသွားနေတဲ့ကိလေသာတွေများကျွင်းကြရှိစီလေသေးတယ်လို့စီလေသေးသလားအဲဒါဆင်ញင်ကြည့်တယ်အဲဒါဆင်ញင်ကြည့်ဆိုတက်တဲ့အလကားဆင်ញင်လို့မဟုတ်ဘူးရှုမှတ်ကြည့်ရပါရှုမှတ်ရမနေ့မနေ့ကရှုနေကြအတိုင်းပဲကိုယ်တို့သာတန်ကရှိတဲ့ဓဝါ၆ပါးဖြစ်ပေါ်တဲ့တရားတွေရှုမှတ်ရအဲမြညာကစပြီးလဲရှုနိုင်တယ်ကြားနိုင်အောင်စားရတွေ့ထိရတွေဘယ်ပိုင်းကဖြစ်ရှုနိုင်ပါလဲ ဒါပေမဲ့လို့ရှုနေကြတာစရှိရင်တော့ပိုတော့လွယ်ရတယ်ဟဲ့အစားကဘိုက်ကလှုပ်ရှားနေတဲ့ရုပ်ကစရှုလာတော့အဲ့ဒီကစရှိရင်ပိုလွယ်တယ်နိုင်နေတဲ့ပုဂ္ဂိုလ်ကြတော့လေဒီကရလို့မဟုတ်ပါဘူးဘယ်ကရှိဖြစ်တော့တာပါပဲသူကအတွေ့အထိတနည်းအားရှုလိုက်သွားတော့တာပါပဲမြားနေရှုလိုက်လေသွားတာပဲသူအစဉ်တိုင်းပဲအဲဒါသိမနိုင်သေးလို့ရှိရင်တော့အဲ့ဒီဘိုက်ကလှုပ်ရှားတာကစရှုရမှာပဲ။ကောင်းတယ်၊ပိန်တယ်၊ဒီကစပြီးတော့ရှုရမှာ အဲဒီတော့ကျူးလိုက်ရင်တဲ့မကြခင်စိတ်တည်ငြိမ်မှုငြိမ်သက်မှုလေရတော့မကြခင်စိတ်တည်ငြိမ်သက်မှုလေရပြီးတော့သွားတော့အဖြစ်အပျက်ကလေးတွေထင်းလာတစ်ပိုင်းတစ်ပိုင်းတွေပေါ်ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ဖြစ်မှုပြမှုလေးတွေထင်းလာမာရင်မာရင်နဲ့ဖြစ်ပျက်ကလေးတွေပဲပြီးနေအဲဒါဖြစ်ပျက်ကလေးတွေပြီးရင်ပြီးရင်စိတ်ဟာအေးချမ်းပြီးတော့ ဒီထဲမှာတခါတရားလည်းပဲလောကကြီးရနဲ့စပြီးတော့ကြံစည်မှုစဉ်းစားမှုလေးတွေကာမိသနာလေးတွေဖြစ်ကျင်တယ်ဖြစ်အောင်ပါပဲလူကျင်တဲ့သဘောနှစ်သက်တဲ့သဘောလေးတွေပါကျင်တဲ့ပါအောင်ဘောလာလည်းအဲ့ဒါလေးကိုရှုလိုက်ကြောက်သွားတာချက်ချင်းပဲသူကသွားမိုးနှိမ့်ဆက်ပြီးတော့မနေဘူးဟွန်းတခါတခါလဲစိတ်စိတ်မချမ်းသာမှုဒေါသတွေပါလေဝင်ရင်လဲဝင်လာအောင်မှာပဲဝင်လာလဲရှုလိုက်ရင်ပြောက်သွားအဲဒီလိုပါဘူး

ဖြစ်တော်မှာပဲဆိုလို့ရှိရင်အဲ့ဒါလေးရှုမှတ်လိုက်တော့မဖြစ်ရဘူး။ဉာဏ်ကလည်းပဲသူဖြစ်တော်မှာပဲဆိုလို့ရှိရင်စောစောကကြူတင်ပြီးရှုလိုက်တာနဲ့မှဖြစ်တော့ဘူး။ကြာရကလည်းမရှိဘူး၊နာရကလည်းမရှိဘူး။မြင်ပြီးကြားပြီးတဲ့အာယုံလေးနောက်ကစိတ်ကလိုက်ပြီးဖြစ်မယ်လို့လုပ်နေအဲ့ဒီစိတ်ကလေးမှားလိုက်တာနဲ့လည်းကြောက်ပြီးတော့ငြိမ့်ပါပဲတွေ့ရ။အဲ့ဒီတော့ဒီကျမ်းစာနဲ့ ကိလေသာဆိုးတွေမရှိဘူးဆိုတာသူသိရတာပေါ့သင်ញင်ရှုကြည့်ဖြစ်ပြမိအသိရှင်းစီသားတဲ့အဲအသိရှုရှုမှပြီးတော့ကြည့်လို့ရှိရင်အဖြစ်အပျက်ကလေးတွေမိနေပါတယ်အသိလေးတွေရှင်းနေပါတယ်တဲ့ဒီလိုနေရမှာပေါ့ကြက်ကြက်ဆိုရမယ်သိဉ္ဉ္ရာတွင်သိဉ္ဉ္ရာတွင်ရှင်းကဝင်၍ရှင်းကဝင်၍သိဉ္ဉ္ရှုကြည့်သိဉ္ဉ္ရှုကြည့် ဖြစ်ပြဲမိဖြစ်ပြဲအသိရှင်သည်သာအသိရှင်သည်သာသိဉ္ဉ္ရာတွင်သိဉ္ဉ္ရာတွင်သင်္ကဝင်၍သင်္ကဝင်၍သင်ဉ္ရှုကြည့်သင်ဉ္ရှုကြည့်ဖြစ်ပြဲမိဖြစ်ပြဲမိအသိရှင်သည်သာအသိရှင်သည်သာသိဉ္ဉ္ရာတွင်သိဉ္ဉ္ရာတွင်သင်္ကဝင်၍သင်္ကဝင်၍သင်ဉ္ရှုကြည့်သင်ဉ္ရှုကြည့်ဖြစ်ပြဲမိ ပြည့်ပြည့်အသိရှင်းသည်သာအသိရှင်းသည်သာသို့သိဉ္စီယာဖြင့်ဧကဝိယေရှင်ရှင်ကျုပ်ကြည့်ပြည့်ပြည့်သည်အသိရှင်းသည်သာသိဉ္စီယာဖြင့်ဧကဝိယေရှင်ရှင်ကျုပ်ကြည့်ပြည့်ပြည့်သည်အသိရှင်းသည်သာသိဉ္စီယာဖြင့် သင်္ကာလူတွေသင်ရှင်ရှုကြည့်ပြည့်ပြည့်ပြီးအတိရှင်ပြီလားယထာဘူတယထာဘူတ ယထာဘူတယထာဘူတမတိယအောင်မတိယအောင်ထကြွလွှမ်းမိုးထကြွလွှမ်းမိုးဣလေသောဣလေသောခြေရောမရှိပါခြေရောမရှိပါယထာဘူတယထာဘူတမတိယအောင်မတိယအောင်ထကြွလွှမ်းမိုးထကြွလွှမ်းမိုးဣလေ သို့ကိလေသို့ဖြစ်ရောမရှိပါဖြစ်ရောမရှိပါယထာဘူတယထာဘူတမတိရအောင်မတိရအောင်သကြွသွမ်းမို့သကြွသွမ်းမို့ကိလေသို့ကိလေသို့ဖြစ်ရောမရှိပါဖြစ်ရောမရှိပါယထာဘူတမတိရအောင်သကြွသွမ်းမို့ကိလေသို့ ရှိယောမရှိပါယထာဘုဒ္ဓမသိရအောင်အာကြွားသံဖို့ဤလေသောရှိယောမရှိပါယထာဘုဒ္ဓမသိရအောင်အာကြွားသံဖို့ဤလေသောရှိယောမရှိပါအဲဒီတော့ကျွမ်းမပြီးတော့ကြည့်လို့ရှိရင် ယထာဘူဒအမှန်ကနေပေါ့ဖြစ်ပြအမှန်ကနေပြလိုက်ပြလိုက်ပြလိုက်ပြလိုက်အမှန်ကနေအဲ့ဒါတွေမသိနိုင်အောင်လို့ထားကြွလွှမ်းမိုးနေတဲ့ပရိယုထံဆိုတဲ့ပါဠိကထားကြွတယ်လွှမ်းမိုးတယ်ဒီအိဗယ်ကြအဲထားကြွလွှမ်းမိုးတဲ့ပရိယုထံနေစိတ်ကူးတွေပါပဲစိတ်ကူးတွေလောဘဒေါသမောဟစိတ်ကူးမျိုးတွေအဲဒီစိတ်ကူးမျိုးတွေဖြေရောမရှိဘူးတဲ့ဗျာဒါခုနပြောတဲ့အတိုင်း စိတ်ညညာရကာပြီးစိတ်အေးလက်အေးနဲ့နှလုံးသွင်းတဲ့အခါကိုဆိုတယ်။အေးစိတ်ပူလက်ပူဖြစ်နေတဲ့အခါတွေတော့လည်းဒါဒီလိုဖြစ်မှာမဟုတ်ဘူး။အကုန်လုံးအခါခါသိမ့်တော့မရဘူး။စိတ်ထဲမှာကွယ်မနာပူလောင်နေတဲ့အခါကလာတော့ဒါနိုင်ခြင်းမလည်းနိုင်မယ်ပြောလို့မရှိဘူး။ဘာလို့လဲဆိုရင်အရှင်အာနန္ဒာတောင်မှစိတ်ပူနေတဲ့အခါကျတရားတွေပျောက်လို့ဆိုတာကိုတခါ ဒီရှင်သာရိပုတ္တရာပြိဋိဘာပြုသွားတော့ဉာဏနာကမြတ်စွာဘုရားထံလာပြီးတော့ကြောက်မြတ်စွာဘုရားတဲ့တပည့်တော်ချင်းဘယ်လိုဖြစ်နေမှမသိဘူးရှင်သာရိပုတ္တရာကြီးပြိဋိဘာသာသွားရတဲ့ကလေးနေလို့ထိုင်လို့ကိုဘယ်လိုဖြစ်နေမှမသိဘူးတရားတွေလည်းတပည့်တော်မထင်ဘူးတဲ့ရှိအရာတောင်းအနောက်မြောက်အရာမျက်နှာတွေတောင်းမှလည်းဘယ်လိုဖြစ်နေမှမသိဘူး လူပြောတာကိုသူကအကျဉ်းအနာရတာသောတာပါဘုသူဒရာမှာလည်းသူဣရတဲ့ရတဲ့ပုဂ္ဂိုလ်ဒါတော့မှသူပူးနေတဲ့ခါလည်းရှိတယ်သူကပူးနေတဲ့ခါလည်းရှိတယ်အဲပြီးတော့ရသဗျာပြိဋိဘာသံဃာနည်းကြတော့လည်းပဲအကျဉ်းအနာကမြတ်စွာဘုရားလည်းပြိဋိဘာသံတော်မှာပဲလို့စဉ်းစားငါလည်းပဲတရားအကျင့်ကလည်းမပြည့်စုံသေးဘူးယ ahanan လည်းမပြည့်သေးဘူး

ငိမ့်တော့ငိမ့်တာပါတယ်ပူပင်တွေလည်းဖြူမှလိုက်လို့ရှိရင်ငိမ့်တာဘယ်လိုလဲဆိုလို့ရှိရင်ဓာများဟာအမြဲတမ်းသုံးဆောင်နေလို့ရှိရင်သွေးတယ်သွေးတယ်ခုတ်လဲခုတ်တယ်သုံးလဲသွေးတယ်သွေးတယ်ခုတ်လဲခုတ်တယ်ဆိုလို့ရှိရင်ဒါဟာပြရတယ်ဒါကမသွေးပဲနဲ့ဒီတိုင်းရင်လည်းပြစ်ထားမယ်အခုတ်ကြည့်တယ်ခုတ်နေမယ်ဆိုရင်တော့ဒါကတုံးကုန်တယ် အရာထဲမှာပြောလို့ရှိရတယ်မုတ်ဆုံးမသားတယ်သူကမုတ်ဆုံးမသားများမုတ်ဆုံးမမသွေးပဲဟာဘူးသူကဘာမှမထက်ဘူးလေသူကမုတ်ဆုံးမသားနဲ့တူရဆိုပြီးတော့ဒီလိုပြောလို့ရှိကြတယ်သူကသူကဒါကမသွေးတာပဲဟာကိုဒါမသွေးဘူးသူခုတ်ယူပဲခုတ်အဲဒီလိုဆိုရင်လည်းပဲသူကဟိုလည်းမကြည့်ဘူးဒါလည်းပဲသူကဒါသွေးလည်းသွေးပြရတယ်အဲဒီတရားကလည်းပဲဒါသွေးသလိုပဲကိုတရားလေးကိုလည်းပြစ်ထားလို့ဖြစ်သေးဘူးမှားအောင်မဖြစ်မှာ အရေးကြီးမှကြုံမကောက်ပြီးတော့လို့အဲ့ဒါမဖြစ်ဘူးသူကဆိုတော့ဓာတ်တစ်ခုဟာတခါလဲငါဓာတ်တော့ဖြစ်ရလာပြီဆိုပြီးတော့ဒီတိုင်းတော်တော်တော်ရရမှကြောင်းထိုးတာအရေးကြီးတဲ့ခါကျတော့ဥမာသခွားသီးတို့ဘူးသီးတို့သိကျင်တော့တခါလဲဓာတ်ယူရဲဓာတ်ယူရဲဆိုတော့ဒါအပန်းကြီးတွေတက်နေမယ်အသွားတွေပါတွေပဲ့ရင်လည်းပဲ့နေမယ်ကြီးလို့မဖြစ်ဘူးအဲကြတော့မဟာသွေးဥမပဲဟာဆိုရင်သွေးနေရအချင်းကုံသားဘောသူက

ကိုတရားလေးကိုပြည့်မထားဘူးသူကတရားလေးအားထုတ်ရတယ်အခုချို့ယောဂီတွေသိကောင်းပါလေရာထဲကချို့ဓမ္မကြီးတွေညာလာတိုင်းလာတိုင်းမေးကြည့်သူတို့အမှတ်တွေသိကောင်းနေတယ်ငြိမ့်လို့ငြိမ့်တဲ့ငြိမ့်တဲ့အားသာမဟုတ်သူကချို့ကြီးရတယ်လည်းရောက်လို့သိတဲ့ကောင်းတဲ့ချို့ပြောတယ်အားရကြမနာကောင်းတယ်အဲ့တော့စိတ်လည်းအေးအေးငြိမ့်ငြိမ့်ရှိရမယ်ပြီးတော့ကိုမပြတ်မပြတ်လေးလေးလာပြီးတော့နေတဲ့တရားရှိရမယ်အဲ့ဒီလိုဖြစ်လို့ရှိရင်တော့ကိုကျူးလိုက်မှားလိုက်လို့ရှိရင် ဘောကပရိတွေရောပူပင်စရာတွေလည်းပဲများသောဖြင့်ငြိမ့်တော်ပါလိမ့်မယ်ပူပင်စရာတွေလုံးလုံးမရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ရှုလိုက်မှားလိုက်လို့ရှိရင်တော့သူကတော့တရားမှားရီကောင်းဖြစ်ပြကလေးတွေပြီးသွားတယ်တဲ့အမှားလေးတွေကိုအဲလောဘဒေါသမောဟမကင်းသေးတော့တခါတရားနဲ့ဝင်ဖြစ်ကျင်လည်းဖြစ်မှာပဲဖြစ်တဲ့လောဘဒေါသမောဟတွေကိုမှားလိုက်ရင်ငြိမ့်ကြသွားတယ်တခါလေငြိမ့်ပြီးတော့ကြတယ်အဲယထာဘုဒ္ဓမသိရအောင်ထကြွသွမ်းမှုကိလေသာဖြစ်ရုံမရှိပါဘူး အဲ့ဒီတော့ယောဂီပုဂ္ဂိုလ်ဘယ်နဲ့ပြီးတော့ဆိုတော့သောဧဝံပဇာနာတိသောထိုသောဆင်ញင်ရှုကြည်သောယောဂီပုဂ္ဂိုလ်သည်ဧဝံအင်းသလသာနိဖြင့်ပဇာနာတိသိမြင်ဆုံးဖြတ်လေ၏နာတိမေမေငါဤဣဇဒံကိုရဏနာ၌တံပရိယုဌာနာထိုသောသောထကြွလွှမ်းမှုသောကိလေသာဇိုးသည်နာတိမရှိ ဒီကိလေသာမျိုးမရှိဘူးယေနပရိယုဒ္ဓနာအကျင်ပရိယုဒ္ဓကိလေသာခြင်းပရိယုဒ္ဓိတာစိတ်တော်ထုတ်ခြင်းထကြွနှိစ္စခံရသောစိတ်ရှိသည်ဖြစ်၍သာဥဒ္ဒဟိုတိုင်းမှာသာဟာငါသည်နာပဇာနေရမသိနိုင်ရနာပါသေးရမမြင်နိုင်ရတန်ထိုးသောသဘောရှိသောပရိယုဒ္ဓနာထကြွနှိစ္စတသောကိလေသာတရားဆိုသည်မေငါယဇ္ဇတံကိုရင်သာနာအဘိနာမပဲအသေးပဲ ကျွင်းကြံလျက်နာအတိမရှိတော့ပြီမေငါဤမာနတန်စိတ်ကိုသူပဏိတံကောင်းစွာထားပေပြီငါစိတ်ကလေးတော့အချိုးရကြတရားထုတ်လို့ကောင်းကောင်းမွန်ထားပြီးငါစိတ်ကလေးတော်တော်နိုင်နေသွားပြီနေရာကျသွားပြီဒီလိုသဘောကျတော့

အဲဒီသစ္စာတရားတွေအမှန်တိုင်းသိဖို့တဲ့ဒါတွေအမှန်တိုင်းပြီးလို့ရှိရင်သမုဒိယသစ္စာတွေလည်းပဲနေတာသမုဒိယသစ္စာလည်းသိနေနေတာအဲသမုဒိယသစ္စာပဲလို့ရှိရင်និရောဓကိုလည်းဆက်ရောက်နေပြီနေတာនិရောဓဆက်ရောက်နေလို့ရှိရင်ဖြင့်ကျူတိုင်းကျူတိုင်းဝိပဿနာမဲကကလည်းပွားနေတာသစ္စာလေးပါးတရားတွေဓမ္မဓမ္မမှာသစ္စာလေးပါးတရားတွေသိနေသစ္စာလေးပါးတရားတွေသိဖို့ရာအဲဒီလိုသိပြီးတော့သွားတော့နောက်ဆုံး သောတာပန်ဆိုတော့အထက်သရာမိမဲ့အနာမိမဲ့အရဟတမဲ့တွေပေါ့လေအဲဒီအထက်မဲ့ညာဖြင့်သစ္စာလေးပါးသိဖို့ရဟာငါစိတ်တော်ဖြင့်ကောင်းကောင်းနေရာခြားထားပြီးပြီကောင်းကောင်းနိုင်သွားပြီလို့ဆိုတာသူကသူသဘောကျသွားတယ်အဲဒါတရားပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာ ရှုမှကြည်တိုင်းကြည်တိုင်းအေးစေရလေအေးနဲ့ရှုမှကြည်တိုင်းကြည်တိုင်းဟာသမာဓိလဲရလို့အဖြစ်ပြကလေးတွေလည်းမိပြီးတော့သိနေလို့ရှိရင်ဒီတိုင်းဆုံးပြနိုင်တာပါပဲဒါပုံမဲ့กว่าနေမယ်ပဲခြေတုံးကတရားမထုတ်ခင်ကအာထုခါစားကအဲ့ဒီအနေမျိုးမှမဟုတ်တော့ပုံမဲ့กว่าနေဘာနဲ့တူနေလို့ဆိုရင်တောင်ပေါ်တက်သွားတဲ့ပုဂ္ဂိုလ်ဟာတောင်ကြီးတုံးကဆိုတော့ပဂရိမြေပြင်နဲ့အခါတူတူပဲ တောင်ခါလေတော့လည်းပဲတောင်ခါကလည်းရောက်လို့ရှိရင်ပဲသူတော်တော်လေးကောင်းလာပြီဟိုတော်တော်မြင့်တဲ့နေရာရောက်သွားတဲ့အခါပြန်လှည့်ကြည့်လိုက်တော့အောင်မင်္ဂပုံရောက်လာပါကောအထက်ဘက်ရောက်လို့ပြီဘယ်လိုသိရသလိုပဲအဲသစ္စာအမှန်တရားတွေကိုသိဖို့ရငါ့စိတ်ကလေးကောင်းကောင်းထားပြီးပြီနေရာကြချိုးကြသွားပြီလို့ဒီလိုသိရပါတယ်အဲ့ဒါပထမပစ္စဝခဏပဲတဲ့

ရိယုဒ္ဓနေကနေဆက်နေတာပဲသွားမှကြည့်ရင်မှတ်လို့ကိုအစာမှတ်ကားစားမဖြစ်မဖြစ်နိုင်ဘူးသူကဖြစ်ပြန်လဲကိလေသာတွေမနိုင်ဘူးကိလေသာတွေကမနိုင်မဲနဲ့ဖြစ်ဘုရောဇနေဟိဘုရုဇေလူများစုတော်နှင့်အတ္တရာရဏမသက်သံသောလောကုတ္တရံလောကုတ္တရာတရားကိုမှီရဖြစ်သောဗျာကတော့လောကုတ္တရာတရားတော့မဟုတ်ဘူးသူစဉ်းကျင်တာကတော့လောကုတ္တရာကိုနဲ့စပ်ပြီးတော့ဖြစ်တာအရိယံ ကျူးစင်မြင့်များသောဣဒာညာနံဤပစ္စဝခဏညာကိုအတာတောအရိယာပုဂ္ဂိုလ်သည်အရိယာဘာဝကဖြစ်သောပုဂ္ဂိုလ်သည်လတ္တံရသည်ဟောတိဖြစ်၏အဲဒီဆင်ញကြီးတဲ့ပုဂ္ဂိုလ်ကဒါပထမဆုံးပစ္စဝခဏပဲတဲ့ဒါဉာဏ်ရတယ်တဲ့အဲ့ဒါတရားထုတ်ပြီးတဲ့ပုဂ္ဂိုလ်တွေကိုတရား အချိုးကျနေအဲ့ဒီတိုင်းပဲပြုမှပြီးတော့ကြည့်လို့ရှိရင်ပစ္စောကနာတွေဒီတိုင်းပစ္စောကနာဆင်ញင်မှုကဒီတိုင်းဖြစ်ပြီးတော့သဘောကျတော့လေကိုတရားတွေနဲ့ကိုအာရလို့ဉာဏ်နဲ့တိုင်ဆိုရမယ်ဤသောတိယဤသောတိယပထမပထမပစ္စဝေသနာပစ္စဝေသနာဤသောတိယဤသောတိယပထမပထမပစ္စဝေသနာပစ္စဝေသနာ သောပိယပထမသစ္စာဝေဒနာဤသောပိယပထမသစ္စာဝေဒနာဤသောပိယပထမသစ္စာဝေဒနာဒါကပထမပစ္စဝေခဏဟောဒုတိယပစ္စဝေခဏကမတိတိဟံဝိပါညံဖမမိဝဲကအကြာနုကိလေသာငြိမ်းမှုသင်ကြားရာ

ပစ္စတံအစ္စတံသမထံသဘာမိနုခောပစ္စတံသမထံပစ္စတံနိဗ္ဗုဒိန္တိဣမံခောဟန္ဒိဋ္ဌိအာသေးဝံအာသေးဝန္တသဘာဝန္တသဘုဟုလိကရန္တသလဘာမိနုခောပစ္စတံသ

ကိလေသာငြိမ်းမှုများရမှရရဲ့လားတဲ့သမထငြိမ်းမှုနိဗ္ဗုတိငြိမ်းမှုကနှမျိုးခွဲတာသမထငြိမ်းမှုကတော့တမာရီနဲ့ငြိမ်းတယ်နိဗ္ဗုတိငြိမ်းမှုကပညာနဲ့ငြိမ်းတာဆိုအငြိမ်းလေးတစ်ခုရှိတယ်တမာရီနဲ့ငြိမ်းတာကတော့ဘယ်လိုတော့ဆိုလို့ရှိရင်ဝိပဿနာရှုနေတမာရီအားကောင်းနေလို့ရှိရင်ကိလေသာတွေဝင်းမဖြစ်ဘူး စိတ်တည်ငြိမ်သက်ပြီးတော့နေတော့ကိလေသာတွေအလွတ်တွေဝင်မပြေဘူးအဲ့ဒါသမထနဲ့ငြိမ့်နေတာပြီးတော့အကယ်၍လောဘဒေါသမောဟတစ်စုံတစ်ခုဖြစ်လာအောင်စိတ်ကူးလေးဖြစ်လာအောင်အဲ့ဒီစိတ်ကူးလေးအဲ့ဒီစိတ်ကူးလေးကိုရှုမှတ်နိုင်တယ်ရှုမှတ်နိုင်တဲ့အတွက်နောက်တစ်ခါလည်းမဖြစ်ဘူးငြိမ့်တော်ကြရလို့ အဲ့ဒါတရားထုတ်နေရင်သမာဓိအားကောင်းနေစဉ်မှာဆိုလို့ရှိရင်အဲ့ဒီကိလေသာတွေကလုံးလုံးမဖြစ်ပဲနေနေနေနေဖြစ်ပြန်မှလည်းရှုမှလည်းတခါလောက်မှလည်းနောက်ပြန်မဖြစ်ဘူးငြိမ့်သွားအဲ့ဒါကသမာဓိအစွမ်းနဲ့ငြိမ့်သွားတာတဲ့သမာဓိအားကောင်းနေလို့သမာဓိကအားမကောင်းတဲ့အခါဆိုရင်တော့ကိလေသာတွေဟာဝင်ဝင်ပြီးတော့ဖြစ်နေတာပါပဲဒလသဖြစ်နေတာပဲ ဖြစ်ပြန်လဲငြိမ်းအောင်လို့မှလို့မငြိမ်းဘူးသူကမှလို့လည်းမငြိမ်းနိုင်ဘူးသူကဒီလိုဖြစ်အဲတမာရီအားကောင်းနေတဲ့အခါတော့ကိလေသာတွေကမဖြစ်ဘဲနဲ့အလိုလိုငြိမ်းပြီးတော့နေတယ်တရားထုတ်နေသေးမှငြိမ်းနေတတ်ပါတယ်တရားထုတ်ပြီးတော့ရနာနေတောင်းမှကျန်ကျန်နာကိလေသာတွေမဖြစ်ဘဲနဲ့တော်တော်ငြိမ်းနေယောဂီပုဂ္ဂိုလ်ကဒီလိုတော့အောင်းမိတာတယ်ဩငါလောဘဒေါသတွေတော်ငြိမ်းသွားတယ် ဒီလိုဟာတွေတော့နောက်ဖြစ်တော့မှာမဟုတ်ဘူးဒီလိုတော့အောင်းမိတယ်အဲဒီလိုတော့မဟုတ်ဘူးသူကနောက်ကြာသွားလို့ရှိရင်ဖြန့်ဖြစ်တတ်တယ်သူကကြာတော့ပြန်ပြီးတော့ရိုက်သွားတယ်စိတ်တွေကပြန်ရိုက်လာတယ်ဟွန်းအကျမ်းသားတွေနောက်ပြန်ပြီးတော့ဖြစ်လာတတ်တယ်ကိုသိများလို့ပဲဒီလေရာရာများလို့ပေါ့လေရာများထွန်ရက်ပြီးတော့လှုပ်ထားလိုက်တော့မြက်တွေအကုန်လုံးပြောင်းနေမြက်တွေချင်းမရှိဘူးအောင်မေတော့ကြာဘာမလုပ်ခွဲနဲ့ပြည့်ထားလဲပေါင်းမသိမဲ့ဘာပြည့်တာကြာတော့မြက်တွေကပြန်ပြည့်လာတယ် အဲ့လိုပဲကိလေသာအကျမ်းစားတွေဟာပြန်ပြီးတော့လည်းသူကဖြစ်တော့ဖြစ်နိုင်ပါသေးတယ်ဒါပေမဲ့လို့အဲ့ဒီတမာရီအားကောင်းနေတဲ့ခါကာလမှာတော့သူကမဖြစ်ဘူးငြိမ့်အဲ့ဒါသမထတမာရီအစွမ်းနဲ့ငြိမ့်တာတဲ့အဲ့ဒီလိုငြိမ့်တာလေယောဂီပုဂ္ဂိုလ်တွေကတွေ့ရတာပဲတရားထုတ်နေတော့တရားနှလုံးသွင်းလို့ရှိရင်စိတ်တွေကတခါလေးအေးချမ်းလို့ဘာမှမဖြစ်လာဘူးမကောင်းတဲ့စိတ်တွေကတခါလေးငြိမ့်တာတွေ့ရတယ် နောက်ပြီးတော့ပညာနဲ့ငိမ့်တာတဲ့ပညာနဲ့ငိမ့်တာကတော့ဘာလို့ဆိုတော့ဒါအနုတ္တရကနေငိမ့်နေတာဒါကတော့အရိယာမညာရောက်ပြီးသားပုဂ္ဂိုလ်ကသက္ကာဒိဋ္ဌိငိမ့်တယ်ဝိသိကိစ္စငြိမ့်တယ်သီလပဒပရမာသဆိုတာငြိမ့်တယ်ဒါသာဝစဉ်၃ပါးယုတ်တရားနာတရားတွေကိုပဲပုဂ္ဂိုလ်သတ္တဝါအနေအချင်းထင်မှတ်တဲ့သက်္ကာရိတိဆိုတာငြိမ့်နေတယ် ပဂရိပုဂ္ဂိုလ်တွေမှာဆိုရင်ကိုယ်ထဲမှာနှလုံးသွင်းဆင်ခြင်လိုက်ရင်ပုဂ္ဂိုလ်သတ္တဝါအနေနဲ့ပဲအသက်ရှင်တဲ့သတ္တဝါကောင်လေးအနေနဲ့ပဲရှင်တယ်ကိုယ်ကိုယ်လည်းပုဂ္ဂိုလ်သတ္တဝါပဲသူများတွေလည်းပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတဲ့အကောင်လေးပဲယုတ်တရားနာတရားပဲအနာတ္တပဲလို့ဒီလိုနှလုံးသွင်းမယ်ပဲလို့အနာတ္တအတိုင်းမတည်ဘူးအတ္တလေးကဟိုကအကောင်လေးကရှိနေတာဟိုဖြစ်ပြနေတာတွေပဲလို့နှလုံးသွင်းကြလဲဖြစ်ပြနေတာတွေကတော့ အနာတ္တလို့ဆိုရင်လည်းဆိုနိုင်ပါတယ်ဒါပေမဲ့လို့နှလုံးသွင်းတဲ့စိတ်ကလေးကကြားနေတယ်တချို့ကမ္မထာနိနေတရားတွေမှာအဲ့ဒီလိုပေးတာရုပ်တွေတရားတွေတည်းတည်းတဖွာဖွာနဲ့တစ်ပြင်းတာသူတို့ရှုတယ်ဆိုတာအိုးဖွာဖွာဖွာဖွာနဲ့တခါတည်းပါကြီးတယ်ရှုတရားတွေပြည့်စုံနေတယ်ပေါက်ရောက်နေတယ်ဆိုတော့ယူကိုယ်ထဲမှာရွာရွာရွာအရိပါရီအရိဝတ်တဲ့လျှောက်ရှုပြည့်စုံနေတယ်လို့ဆိုတယ်ဒါပေမဲ့လို့ရှုတဲ့စိတ်ကလေးကြတော့သူတို့ကမသိကြဘူး ကျူးတဲ့စိတ်ကလေးရဲ့အဖြစ်ပြကြမထင်ဘူးဟိုအပြင်ဘက်ကရွာရွာရွာတွေဖွာဖွာတွေတော့သူတို့ကသူတို့နှလုံးသွင်းလို့ထင်းနေပါရဲ့သူကကျူးတဲ့စိတ်ကလေးကသူကမထင်ဘူးကျူးတဲ့စိတ်ကလေးကြတော့ငါတယောက်တည်းအနေနဲ့သူထင်းနေတာကိုဒါတော့သူကအတ္တအကြောင်းမှမပြောပဲသက်္ကာရီဒီသူအဆွဲမငြိမ့်ဘူးယူစားပုဂ္ဂိုလ်သတ္တဝါအဆွဲမငြိမ့်ဘူးပုဂ္ဂိုလ်သတ္တဝါအဆွဲရှိနေသေးတာပဲဟွန်းအဲ ပုဂ္ဂိုလ်သတ္တဝါဆက်လုံးလုံးငြိမ့်တာကတော့အခုသတိပဋ္ဌာန်ဝိပဿနာတရားနဲ့ဒီအာထုတ်တဲ့ပုဂ္ဂိုလ်တွေငြိမ့်တယ်သင်္ကညာညီမှာသေချာကျင့်နေတာပဲမှတ်တိုင်းမှတ်တိုင်းဟာတခါလဲမှားရတဲ့အာယုန်တွေရောဟိုကဖြစ်ပေါ်လာတဲ့တရားတွေပြက်သွားတာပြီးရတယ်ပြီးတော့ကျุမှနေတဲ့စိတ်ကလေးဟာကျุသိနေတဲ့စိတ်ကလေးလည်းပြီးပြီးရင်ငြိမ့်ပြီးပြီးရင်ငြိမ့်အာယုန်ရောအတိရောအာယုန်ရောအတိရောတခါလဲအကုန်လုံးပြက်ပြက်သွားတာတွေတွေ့နေရတာကိုဘယ်မှမြဲတည်နေတာမရှိဘူးအကောင်းမရှိဘူး

သူများလိုသွားသူများလိုစားသူများလိုပြောဆိုနေတာပဲအဲငါဝေးလည်းကောင်းသူဝေးလည်းကောင်းယောက်ျားဝေးလည်းကောင်းမိန်းမဝေးလည်းဒီလိုပြောနေတာပါပဲငါသားသမီးစသည်ဒီလိုလည်းပြောရတာပါမပြောလို့ပဲဖြစ်မလဲဒီဥစ္စာဒါပေမဲ့လို့သူသိတဲ့ကနှလုံးသွင်းလိုက်လို့ရှိရင်တော့ငါရဲ့လို့ဆိုတာလည်းမရှိဘူးသူရဲ့လို့ဆိုတာလည်းမရှိဘူးပုဂ္ဂိုလ်သားတော်လည်းမရှိဘူးအသက်ရှိတဲ့အကောင်လည်းမရှိဘူးဖြစ်ပြနေတဲ့တရားတွေပဲဆိုအပီလေးပြန်ပြန်ပြီးတော့ကြောင်းတယ်အဲ့ဒါမဲ့တိပြီးဟန် မဲ့အတိကကြီးထားတဲ့အသိဉာဏ်လေးဟာကြာမိနှလုံးသွင်းတဲ့လွန်သွင်းတဲ့အဲ့ဒီပြီးလေးပြန်ရောက်တယ်အရိယာမဲမရောက်သေးတဲ့ပုဂ္ဂိုလ်ကတော့အနိစ္စဒုက္ခအနတ္တတွေသဘောကျသိနေပေမဲ့လို့တရားမထုတ်ပဲနေတဲ့အခါကျရင်ပြင်းမြဲတဲ့အနေတရားစဉ်းစားရင်စဉ်းစားလာတယ်။ဒါတချို့ကတော့ချမ်းသာသေးတာကောင်းသေးတာပဲဟိုပြင်းမျိုးပြင်းမျိုးကောင်းသေးတာပဲဒီလိုလည်းပဲထင်လာတယ်။ပြီးတော့ပုဂ္ဂိုလ်သားတော်အားလေးအကောင်လေးရှိတယ်လို့လို့ဒီလိုလည်းထင်တာတဲ့

အဲသက္ကာရိတိကင်းမှုဝိသိကိစ္စကလည်းပဲယုံမှားမှုဆိုတာကတော့အရိယသာဝကဖြစ်ကုန်ဖြစ်နိုင်ဘူးပုရုဇဉ်တွေဆိုလို့ရှိရင်တော့သဘောကျတဲ့ခါလည်းကြမှာမကြတဲ့ခါလည်းမကြမှာပဲဖရာလည်းသူမယုံကြည်တဲ့ခါရှိရင်လည်းရှိမယ်တရားလည်းပဲဒီတရားတိုင်းအားထုတ်လို့ဟုတ်လားဒီတရားတိုင်းဒီနိလားတိုင်းအားထုတ်လို့ရှိရင်ဖြင့်ဒီဝိပဿနာဉာဏ်ဖြစ်တဲ့မဉဏ်ဘုံဉာဏ်ရနိုင်တယ်ဆိုတာဟာယုံကြည်တဲ့ခါလည်းရှိမယ်တခါတည်းဟုတ်မှာဟုတ်ပါမလားဒီလိုလည်းဖြစ်နိုင်တယ်ကိုကရောက်မှမရောက်သေးတဲ့ဟာကို

အရိယာဖြစ်ပြီးသားပုဂ္ဂိုလ်ကတော့တဲ့အဲ့ဒီတရားနဲ့မေတ္တာဖို့တရားနိဗ္ဗာန်တရားဒီတရားနဲ့စပ်ပြီးတော့ဖြစ်ဖြစ်ကိုကျင့်တဲ့အကျဉ်းလားနဲ့စပ်ပြီးတော့ဖြစ်ဖြစ်စဉ်းစားလိုက်လို့ရှိရင်သူကမှားနေတာပဲဟာဟုတ်နေတာပဲသကျင်းနေတာပဲသူသွားနေကြလမ်းလေးကိုသူကအစအဆုံးတစ်ခါတည်းသွားရတာမသိပြီးတော့လာခဲ့တဲ့လမ်းနဲ့နောက်ဆုံးကြလို့ချင်းခြုံချင်းရာရောက်ပြီးတော့ဒါပဲအင်းဒီလမ်းတိုင်းဒီလိုသွားမှာပဲဆိုသူကျင့်တယ်

ညီညွတ်သောတရားတရားနဲ့သမာနာရတော့ပြည့်စုံသည်ညာနဲ့ကိုယ်တိုင်ပဲတွေ့ပြီးပြီးတော့ဘုရားစေဘုရားမမယ်လို့ဒီလိုပြီးပြီးတော့ညီညွတ်တဲ့တရားတရားယုံကြည်တဲ့တရားတရားနဲ့ပြည့်စုံတယ်ဗုဒ္ဓစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာသွားဆိုအဲ့ဒါပဲဓမ္မစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာသွားသံဃာစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာသွားအဲ့ဒီကိုယ်ရင်ငါတွေနဲ့ပြည့်စုံတယ်ဝိသိကိစ္စယုံမှမှုကသူမဖြစ်ဝိသိကိစ္စ စဉ်းစားဆင်ခြင်လိုက်ရင်ယုံမှမှုပဲကိုမလာဘူးယုံမှမှုကင်းပြီးရှင်းနေတာကိုတွေ့ရတယ်သီလပရပရာမာသတဲ့ဟိုကျင့်ကောင်းတုံးတို့ဒီကျင့်ကောင်းတုံးတို့ဟိုလန်းကမှန်တုံးတို့ဒီလန်းကမှန်တုံးတို့ ਨੇ အဲဒီလိုဟိုလန်းဒီလန်းနေကြိုက်ပြီးတော့နေတဲ့ဥစ္စာသာသီလပရပရာမာသမျိုးတွေကိုယ်မှနီလန်းကကောင်းကောင်းမှမရှိတော့ဟိုလန်းကကောင်းတယ်ဒီလန်းကကောင်းတယ်လို့ထင်နေတယ်ဘုရားသာသနာအပြင်ဘက်ကနေပြီးတော့ သာမယငြိမ်းချမ်းရေးတရားတွေသူတို့ဟောကြအဲကောင်းကဘုရားကိုယ်ဝင်နေရတယ်ပြီးတာပဲကောင်းကဘုရားကိုယ်ဝင်နေလို့ရှိရင်ကိစ္စပြီးရစသည်ဖြင့်သူတို့ယူဆတွေရှိကြတယ်အဲ့ဒါတွေကသီလဗရဗရာမာသတွေပဲနဲ့ဟိုလိုကျင့်ကောင်းတယ်ဒီလိုကျင့်ကောင်းတယ်ကိုယ်ဘာသာကြားတယ်နဲ့ကိုယ်ယူထားတာတွေရှိတယ်သီလဗရဗရာမာသတွေပဲအဲ့ဒီလိုဟာတွေ ဒီတရားရပြီးသားပုဂ္ဂိုလ်ကအဲ့ဒီလိုဟာတွေစဉ်းစားကြည့်စိတ်မဝင်စားဘူးအလကားဥစ္စာတွေပဲတဲ့သူကဘာဖြစ်လို့လဲဆိုသူကလမ်းမှန်ပြီးတာပါကိုကိုယ်တဏ္ဍာဖြစ်ပြနေတဲ့ဓဝါကြောက်ပါဖြစ်ပြနေတဲ့ယုံနာလေးတွေရှုနေတာပြီးနေတာဟာလမ်းမှန်ပဲဒီလမ်းအတိုင်းသွားနောက်ဆုံးယုံနာသင်္ခါရငြိမ်းတဲ့နေရာရောက်ဒါပဲလမ်းဆုံးပဲဒါရှိတာပဲဟောဒီတိုင်းသူရှင်းတယ်ရှင်းနေတော့သူ့မှာယုံမအာသီလပရပရမာသမဖြစ်ဘူးဟိုဟိုဟိုကျင့်ပြီးကျင့်နေတယ် ကောင်းကောင်းတို့ရာရာတွေမထင်ဘူးဘုပုဂ္ဂိုလ်ဟောဒီပုဂ္ဂိုလ်ဟောအဲ့ဒါတွေကောင်းတို့ရာရာတွေမထင်ဘူးဓဝါ၆ပါးကဖြစ်ဖြစ်တဲ့ယုံနာကိုမကျွမသိပဲနဲ့သာဖြစ်ရင်ဗာမယဝဆင်းရဲကလုံးမြောက်မှုဟာမဖြစ်နိုင်ဘူးဆိုတာသူ့စိတ်ထဲမှာတခါတည်းဆုံးဖြတ်ပြီးသားဖြစ်အဲ့ဒါကြောင့်ပြန်ပြီးတော့စဉ်းစားတယ်စဉ်းစားတိုင်းမညာကအတိပြီးခဲ့တဲ့သက်္ကာရတိငြင်းလောက်အောင်ဝိသိကိစ္စငြင်းလောက်အောင်သီလပဒပရမသာငြင်းလောက်အောင်အတိ ကြီးလာခဲ့တာတဲ့အနိစ္စဒုက္ခအနတ္တအပြီးလေးတွေကပြန်စဉ်းစားလို့ရှိရင်တဲ့အဲ့ဒီတိုင်းပြန်ပြီးတော့ဖြစ်နေတာပဲဖောက်သွဲဖောက်ပြန်ဖြစ်မသွားဘူးတစ်မျိုးတစ်မျိုးဖြစ်မသွားဘူးတစ်မျိုးတစ်မျိုးဖြစ်သွားတယ်ဆိုရင်တော့အဲ့ဒါမပြည့်စုံသေးလို့ပဲဒီဥစ္စာတော့ပြည့်စုံလို့ရှိရင်မပြည့်အောင်အဲ့ဒါကိုဆိုတဲ့အတိုင်းဆိုရမယ်ဒါလေးမဆိုရသေးပါဘူးနော်

ဝိပဿနာအမှန်ဝိဝေကမက်စီရှိဟာဝိပဿနာအမှန်ဝိဝေကအကျမ်းအနုအကျမ်းအနုဣလေစုဣလေစုငြိမ့်မှုထင်ရှားရာငြိမ့်မှုထင်ရှားရာအကျမ်းအနုအကျမ်းအနုဣလေစုဣလေစုငြိမ့်မှုထင်ရှားရာငြိမ့်မှုထင်ရှားရာ အကျမ်းအမှုဒီလေသူနေမှုသင်္ချာရာအကျမ်းအမှုဒီလေသူနေမှုသင်္ချာရာအကျမ်းအမှုဒီလေသူနေမှုသင်္ချာရာအကျမ်းဆိုတာကပရိယုဒ္ဓံကိလေသာတွေပရိယုဒ္ဓံကိလေသာတွေလောဘဒေါသစိတ်ကူးတွေပေါ့လေအဲဒါတွေတရားအားထုတ်နေငြိမ့်နေအာမထုတ်ပဲနေတော့မှအတော်သာငြိမ့်နေအဲဒါသမာဓိနဲ့ငြိမ့်နေတာတဲ့လား

ကုရဏတော်ကျင့်များစွာလေ့လာနေသောဟာငါသည်ပစ္စဒံသမထံကိုရင်းသာနာ၌ကိလေသာငြိမ်းခြင်းကိုပစ္စဒံနေဟုတင်ကိုရင်းသာနာ၌ကိလေသာငြိမ်းခြင်းကိုဗမာစကားကတော့သမထလည်းငြိမ်းတာသိက္ခုတိလည်းငြိမ်းတာဆိုတော့ပါဠိကတော့ကွဲနေတယ်ငြိမ်းပြီးရအဲလဘာမိရပဲဤသမထငြိမ်းတာကသမာဓိနဲ့ ပရိယုဒ္ဓကိလေသာတွေချင်းနေစိတ်ကူးတွေမဖြစ်ဘူးတဲ့နေဗုတိကိလေသာငြိမ်းတာကတော့အနုတ္တိယကိလေသာတွေအကျမ်းအနုဒါမှမဟုတ်အကျမ်းအနုလို့တွေခွဲထားတယ်အကျမ်းစားဖြစ်တဲ့ပရိယုဒ္ဓကိလေသာတွေငြိမ်းတာကိုတွေ့ရတယ်အနုစားဖြစ်တဲ့အနုတ္တိယကိလေသာတွေငြိမ်းခုနတက္ကရာတွေဝိသိကိစ္စတွေမဖြစ်နိုင်ဘူးနောက်ပြီးတော့ကျွမ်းမမိတဲ့အာယုန်နဲ့အာယုန်တိုင်းမှာလောဘဒေါသမောဟကိလေသာတွေမဖြစ်နိုင်တာတွေကိုတွေ့ရတယ် မမမိတဲ့အာယုံနဲ့စပ်ပြီးတော့လောဘဒေါသမောဟတွေဖြစ်တယ်မမိတဲ့အာယုံကျူးမိတဲ့အာယုံဖြစ်ပြသွားတာလေးကိုသိပြီးသွားတော့အဲ့ဒီအာယုံနဲ့စပ်ပြီးကိလေသာတွေမဖြစ်တာကိုတွေ့ရတယ်ဒါတချို့ပုဂ္ဂိုလ်တွေကပြောကိုပြောတာပါတယ်အမှတ်ကောင်းတဲ့ပုဂ္ဂိုလ်တွေကဟာကွာလာလိုက်လို့ရှိရင်အာယုံလေးဖမ်းပြီးမှတ်ချိုက်တာပျောက်သွားတာလောဘဒေါသမောဟအရေးရောက်ဘာမှကိုမလာဘူးတဲ့တခါလဲငြိမ့်သွားတာအဲဒီချိန်မှာမမှတ်မိလို့ရှိရင်တော့ကိလေသာတွေဖြစ်လာမှာ မိမအာယုံယောက်ျားအာယုံဟုတ်လားဖြစ်စရာနှိမ့်သက်စရာအာယုံမုန်းစရာအာယုံတွေနောက်ပြစဉ်းစားပြီးကိလေသာတွေအများကြီးဖြစ်မှာအဲ့ဒါတွေကိုဒီကနေပြီးတော့ရှုလိုက်တာတခါလဲအာယုံလေးကလွင့်ပြောက်ပြီးတော့ငြိမ့်သွားတာအဲ့ဒါလေးငြိမ့်သွားသဖြင့်ဒီအာယုံနဲ့စပ်ပြီးတော့စိတ်ကူးတောင်တော့မဝင်လာတော့ဘူးလောဘဒေါသမောဟဘာမှကိုမဖြစ်ရဘူးဘုံမသာနာထေရရတိမရှိဘူး မကျွမမိရင်တော့ဓာတ်ပုံရိုက်ထားသလိုပဲအဲ့ဒီအာယုံတွေကစိတ်ထဲထင်းနေဒါစဉ်းစားစဉ်းစားပြီးလောဘဒေါသမောဟတွေဖြစ်အဲ့ဒါတွေမပြည့်ရဘူးအနုတ္တိယတွေချူတဲ့ချူတဲ့ငြိမ့်နေတာအဲ့ဒါတွေ့ရတယ်ဒါမှမဟုတ်ဒီမှာအကြမ်းအမှုကိလေစုတဲ့အကြမ်းသားဖြစ်တဲ့စိတ်ကူးစဉ်းစားကြံစည်မှုလောဘဒေါသမောဟတွေငြိမ့်တာတွေ့ရတယ်အနုသားဖြစ်တဲ့အနုတ္တိယကိလေသာတွေကိလေသာဖြစ်နိုင်လောက်အောင်အာယုံကိုရယူထားမှုတွေပေါ့အဲ့ဒါတွေမရှိဘူးဒါတွေငြိမ့်နေအဲ့ဒါကိုဆိုရဲဒါယောဂီပုဂ္ဂိုလ်အရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေက ကိုယ်တိုင်တွေ့ရတဲ့ဥစ္စာတွေဒီဥစ္စာတွေอืมဒီတော့တိယဒုတိယပစ္စဝေခဏအဲ့ဒါဒုတိယပစ္စဝေခဏပဲဒါတော့မဆိုပါဘူးဒါတော့သိလည်းမဆမ်းပါဘူးဒါဒုတိယပစ္စဝေခဏတတိယပစ္စဝေခဏကတော့ဂုဏဇာပရံဘိက္ခွေဘိက္ခုဣတိပိဋိတံစိတ်ခတိဘိက္ခွေယံတို့

ဟာငါသည်ယထာရူပအကျဉ်းသဘောရှိသောဒိဋ္ဌိယာအသိအမြင်နဲ့တမနာတော့ပြည့်စုံ၏ငါမှာဒီလိုသိမြင်လေရထားတယ်ဒီသိမြင်လေဖြစ်ဖြစ်သားလေးရှင်ရှင်နဲ့ဖြစ်ဖြစ်သားလေးငြိမ့်သွားတဲ့သဘောလေးအဲဒီအပြီးလေးဒီကြမှုတွေနောက်ဆုံးငြိမ့်သွားတဲ့သဘောအပြီးလေးအဲဒါလေးငါရတယ်တထာရူပါယထိုသောသဘောရှိသောဒိဋ္ဌိယာအသိညာနှင့်

ဒီသာသနာပြင်မဲ့မှာဒီလိုဖြစ်ဖြစ်တရားရှုတာမှမရှိပဲအဲဖြစ်ဖြစ်တရားတွေမရှုလို့ရှိရင်ဖြစ်ဖြစ်တဲ့ယုံနာသင်္ခါရတွေငြိမ်းတဲ့နိဗ္ဗာန်တရားမတွေ့နိုင်ဘူးအဲဒါဒီဖြစ်ပြနေတဲ့တရားလေးတွေယူမှဗီလာအတိုင်းယူမှဗီလာမယူဘဲနဲ့ဗီလာမတစ်ပါးတခြားတစ်ပါးသောဤဖြင့်ကျင့်လို့ရှိရင်ဒီချုပ်ငိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုတာတွေ့တာဆိုတာမဖြစ်နိုင်ဘူးလို့လို့သဘောကျတော့ပါတယ်တဲ့က

အရိယာပုဂ္ဂိုလ်များရှိနိုင်သေးသလားဖြစ်နိုင်သေးသလားဆုံးစဉ်းစားလိုက်လို့ရှိရင်ဟာမရှိနိုင်ဘူးဆိုဆုံးဖြတ်သွားတယ်သဘောကျသွားတယ်သို့သုမတိယသုမတိယဒီလမ်းမှဒီလမ်းမှရှင်ဘတရားမှရှင်ဘတရားမှသုမတိယသုမတိယဤလမ်းမှဤလမ်းမှရှင်ဘတရားမှရှင်ဘတရားမှသုမတိယ သမ္မာဝိပဿနာမှာသုမာစီယသမ္မာဝိပဿနာမှာသုမာစီယသမ္မာဝိပဿနာမှာကိလေငြိမ့်ပြီး လေငြိမ့်သည်မြအရိမြအရိမရှိဆုံးဖြတ်ရာမရှိဆုံးဖြတ်ရာကိလေငြိမ့်သည်ကိလေငြိမ့်သည်မြအရိမြအရိမရှိဆုံးဖြတ်ရာမရှိဆုံးဖြတ်ရာကိလေငြိမ့်သည်မြအရိမရှိဆုံးဖြတ်ရာကိလေငြိမ့်သည်မြအရိမရှိဆုံးဖြတ်ရာ ဖြစ်လေခြင်းရှိရာပြီမရှိဆုံးကြရာအဲရှုမှတ်ပြီးတော့ဓဝါ၆ပါးသိခဲ့သိခဲ့ယုံနာလေးတွေရှုမှတ်ရတယ်မြတ်စွာဘုရားဤသာသနာတော်ကျင့်ဝတ်အဲဒီကျင့်ဝတ်ကအပြင်ဘက်ဒီနီလာအတိုင်းမကျင့်မဲနဲ့တတိပဌာန်ဒေသနာတော်မှာလာတဲ့နီလာအတိုင်းမကျင့်မဲနဲ့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုသိမြင်တဲ့အရိယာပုဂ္ဂိုလ်များဖြစ်နိုင်သေးသလားဆိုရင်မဖြစ်နိုင်ဘူး မရှိနိုင်ဘူးဆိုတာသဘောပေါက်ပြီးဆုံးဖြတ်ကြရသွားတယ်ဒီလိုတိယတတိယပစ္စောခဏဗတ္တတိယပစ္စောခဏပဲနောက်တစ်ခုကတော့ရဟန်းတော်များလည်းပဲပူဆိုင်ပါတယ်ဒါကတော့ရဟန်းတော်တက်တက်ကိုဟောပါတယ်အရိယသာဝကဖြစ်တဲ့ရဟန်းကုစားနိုင်တဲ့အာဘတွေတော့သိနာသေးတာပါပဲတဲ့ကုစားနိုင်တဲ့အာဘတွေသိနာသေးတာပါပဲတဲ့ ကုစားလို့မရတဲ့အာဘတော့မသိမှုတဲ့ပါရဇိကအာဘမျိုးတော့မသိမှုတဲ့သူကကုစားနိုင်ကောင်းတဲ့အာဘတွေတော့သိနာသေးတာပဲတဲ့ဟွန်းပေကြီးတဲ့များမှလည်းပါတယ်ဂိသာပိသောကရောတိပါပကံအဲအဲ့ဒါတော့ပြည်ကြီးကယူနေကြတော့မှမရပဲဆင်းတော့

ကိုပြုထားတဲ့အမှုလေးကိုမကောင်းတာလေးပြုလို့မှုရင်လည်းပြုလို့မှုတယ်ပြုမိရင်လည်းပြုမိတယ်မှားရင်လည်းမှားမိတယ်ဆိုတာသူကရဲဒီနေ့ဝန်ခံပါတယ်တဲ့လိန်ပြီးတော့ဖုံးဖွဲ့ပြီးတော့မထားတော့ဘူးလို့ဆိုလိုပါတယ်အဲအဘဘာသောရတာပြစ္ဆရာရဲ့အဲ့ဒါကိုဆိုတယ်အဲ့ဒါအဲ့ဒီအဓိပ္ပာယ်ပဲအဲ့ဒါနဲ့အတူတူပဲဒီဥစ္စာညာအတူတူပဲ အဲကုစားနိုင်ကောင်းအာဘာပေါင်းတင်းဆောင်ရောက်သေးရရောက်တတ်သေးပြီရောက်နိုင်သေးပြီကုစားနိုင်တဲ့အာဘာများတော့ပြင့်တာပါသေးတယ်ဒါပေမဲ့လို့မခုံးမဖုံးကွယ်ပဲကုစားမြဲနောင်လဲဆောင်ရပါအာတိဇသံဝရအပိစတိအဲဖုံးကွယ်မထားဘူးတဲ့သူပြည်ကလေးကို သူပြည်ကလေးဖုံးကွယ်မထားပဲနဲ့အဲ့ဒါမြတ်စွာဘုရားထာရင်လည်းပဲသူအပြစ်ရှိတာကိုအပြစ်ဖော်ပြပြီးတော့ပြော ရင်သုံးပေါ်ရထာမရင်လည်းဖော်ပြပြီးတော့ပြောပြောပြီးတကလားအဲ့ဒီအမှုမျိုးကိုနောက်မဖြစ်အောင်လို့ရိုးသေးသေးအာဒိသသံဝရအာပိသတိအာဒိသနောက်ကာလနဲ့လေသံဝရစောင့်စည်းခြင်းတော့အာပိသတိရောက်သွားပါတယ်တဲ့နောက်ခါကာလကျတော့စောင့်စည်းပြီးတော့သွားနောင်လည်းစောင့်သွားအဲ့ဒီလိုဆိုတော့အဲ့ဒါကို

ညာမြမှာတော့မြည်ကြည့်တူတာကလည်းသူကအာဘာသင်အဲဒီတော့အမျိုးတွေပေါ့အဲ့ဒါပါဏတိဝိဇ္ဇာခေါ်တယ်မြတ်စွာဘုရားပြညတ်ထားလို့သာဒီဟာမကျွလွန်ရမလောက်ရတာပဲစင်စစ်တော်ဒီဟာမလောက်ကောင်းလို့လုံးလုံးမလောက်ကောင်းတာကြီးတော့မဟုတ်ဘူးသူကလူတိုင်းလူတိုင်းမလောက်ကောင်းတာမဟုတ်ဘူးညာတော်များတာမလျော့ပါလို့ဘေးရအန္တရာယ်ဖြစ်เสียအကြောင်းတွေလည်းရှိတယ်မြတ်စွာဘုရားဒီသိက္ခာပုဒ်ဒီပြညတ်ထားဒီပြညတ်ထားတော့အဲ့ဒီသိက္ခာပုဒ်ပြညတ်ထားတဲ့အရာနဲ့ အဲသိက္ခာပညာထားတဲ့အရာနဲ့ဒီဒါတွေမပြုရဘူးကျင့်ကြောင်းနေရတယ်ကပါဏတိဝိဇ္ဇာတွေခေါ်တယ်အဲဒီလိုပါဏတိဝိဇ္ဇာသိက္ခာပုံမျိုးတဲ့အဲဒီလိုသိက္ခာပုံမျိုးတွေတော့ကျူးလွန်သေးတာပါပဲတဲ့လောကဝိဇ္ဇာသိက္ခာပုံမျိုးတွေတော့မကျူးလွန်ဘူးလို့ဆိုတယ်သူကပါဏတိဝိဇ္ဇာသိက္ခာပုံမျိုးတွေတော့အမှတ်တမဲ့နဲ့ကျူးလွန်မိတာရှိပါသေးတယ်ဒီအဓိပ္ပာယ်မျိုးကိုဆိုတယ်အဲဟိုကစာရေးဆရာတယောက်ကတော့ဘာယူသွားလဲဆိုတော့သူကတော့ သူကတော့အာဟုသူတွေအကုန်လုံးယူအကုန်လုံးယူတယ်ဆိုမာလီပါဒသူများတယ်ရသနိုင်နေတာပဲသူများဥစ္စာတွေခိုးနိုင်နေတာပဲအဲသူတော်ဘာသာမရလည်းပြင်မနိုင်နေတာသူလျှောက်ပြီးအကုန်လုံးလျှောက်ယူတယ်သူอืมဘုဒ္ဓဝါဒလိန်လည်းပြောနိုင်တယ်ဒီရဲ့လည်းတောက်နိုင်တယ်ဘယ်လိုယူတာကိုသူကဆရာကြီးတဲ့ကယူပြီးတော့သူဘယ်နဲ့လုပ်လဲဆိုတော့အာဘာဘောသောတသဗိစ္ဆရာယဆိုတဲ့ပုဝေနဲ့လည်းသူသဘောကျတယ်တဲ့သူကအနဲ့ပြန်တယ်သူက သူလည်းစာလည်းမတတ်ဘူးလို့လည်းပြောတယ်ဒါပေမဲ့သာရတဲ့ဆရာတော်တွေပြန်တော့ပြန်တာနဲ့လည်းမတူသူကသူကသူကဘယ်တဲ့ညာတော့ဆိုတော့သောတော်သောတာပန်ပုဂ္ဂိုလ်ဒီပြန်တဲ့ဥစ္စာကိုသူကဒီလိုမပြရဘူးသူကသောထုမကောင်းမှုကြီးလို့သူကပြတယ်ရောင်းမြန်သောက်ထိုးသွားတော့မလို့သူကသောတတ်တာအဲသောထုမကောင်းမှုတွေ အဲသောတုသောတာပန်ဒီတသထုမကောင်းမှုကိုဒီလိုပြန်မှာကိုသူကသောထုမကောင်းမှုဒီတသထုအရိယာမေတရားကိုသူကဒီလိုပြန်ရင်သာသစ္စာရဖုံးသွားခြင်းအဘဘောမဆိုင်ဘူးသူကလည်းသူတော့လည်းဟုတ်နေတော့သူကသူမကောင်းမှုကဘလောက်ပဲကြီးကြီးသောတာပန်သောတာပန်ရပြီးထားတဲ့သောတာပတိမေညာကမေပညာကတသထု မဉ္ဇဉ်ပညာကတော့အမှန်တကူကြီးနေတော့သူ့မဖုံးလွှမ်းနိုင်ဘူးပေါ့သူအိဗယ်နဲ့သူတော့ဟုတ်နေတာဟိုမှာဆင်ကြီးအကောင်ကြီးကြီးနေတာကိုဖြာလေးနဲ့သွားအောင်လို့မလုံးမလို့ဘာလို့သူစားဒီသဘောမျိုးသူကယူသွားကိုသူစားသူကသူကဟိုအကြီးကသိထင်ရှားနေတာကိုသိကြီးကျယ်တဲ့ဥစ္စာကြီးတောင်ကြီးတစ်ခုလုံးကိုဖုံးရမယ်ဆိုမဖုံးနိုင်ဘူးလို့ဒီသောတာပတိမဲ့ပညာပညာကအမှန်အစွမ်းတည်းထက်မြက်ပြီးကြီးကျယ်နေတော့ကို ဒီမကောင်းမှုကလေးတွေကပါဏိပါဒအစရှိတဲ့ဒုစရိုက်မကောင်းမှုကလေးတွေအသေးနှုတ်ကလေးတွေရှင်းလို့သောတာပန်မှာအဲဒီတော့မကောင်းမှုကမဖုံးနိုင်တော့ဘူးတဲ့သူပညာတခါလဲသူဖုံးလွှမ်းပြီးတော့မကောင်းကျိုးတွေမပေးနိုင်တော့ဘူးတဲ့အပယ်မချနိုင်တော့ဘူးသူကဒီလိုလေးပဲမျိုးသူကယူတာဘူးသူကသာမတတ်တဲ့ပုဂ္ဂိုလ်တွေကတော့အဲဒီလိုသဘောကျခြင်းနဲ့ကြာမယ်သူကသူကသိမှမသိပဲဟာဘူးသာမတတ်တဲ့ပုဂ္ဂိုလ်တွေကသောဆိုတာလဲပါအနေမှမသိတတ်တာဆိုတာလဲပါအနေမှမသိတော့သူပြောတာဟုတ်တယ်လို့အောင်းမိကြီးအောင်းမိမယ်သူကอืม အဲကြောင့်ဒီသာလုပ်ပြီးတော့သူကယူထားတယ်ဒီလိုမှဟုတ်မှာမဟုတ်ပဲဟောကသောတာပန်ပုဂ္ဂိုလ်ဆိုစိတ်ကဖြောင့်ဆင်းတော့မကောင်းမှုမသိမတော်တာပြုမိလို့ရှိရင်လည်းပဲရိုးရိုးသားသားသူဝန်ခံတယ်သူကဖုံးကွယ်မထားဘူးပုရုဇဉ်တွေကတော့မပြောင်းမတော့ကိုကမတော်တာတွေလုပ်ထားပေမဲ့လို့သူကသူတော်ကောင်းကြီးအောင်ဟန်ဆောင်နေတာသူကဟာဝန်မခံဘူးသူများကမေးစစ်တောင်းမှတကားတော့မဟုတ်ဘူးဆိုပြီးလိမ့်ပြီးကွဲနေသေးတာဟာ အခုယုံနေပါတယ်မှာအမှုတွေများစစ်တဲ့ခါကလာမဟုတ်တာတွေအများကြီးနေမှာပေါ့ဒီလိုပဲကြွယ်ကြတာပဲသူစားအဲ့ဒါတွေဝီရီတို့ယုံနေလဲဒီလိုပဲဝီရီတို့ဆရာတော်တွေကမေးတချို့ကဝမခံဘူးဝမခံဘူးအမဒါမေးနေများတိုင်းမှာအမှုတွေကတည်းကဖုံးလို့ကြွယ်လို့လုံးလုံးမရမှာပဲအဲ့ဒီမှာဝခံတာကိုဒီလိုကပုထုဇဉ်တွေအဲ့ဒီလိုရှိတယ်အဲ့ဒါကိုဆိုတာသောထောသောတာပန်ပုဂ္ဂိုလ်သည်ဟဲ့ပါပုထုဇဉ်ပုဂ္ဂိုလ်နဲ့ထူးခြားချက်ပါထူးတယ်တဲ့ ပုရုဇဉ်လည်းမကောင်းမှုပြုတာပဲသောတာပန်လည်းမကောင်းမှုပြုတာပါထုတယ်ဆိုပုရုဇဉ်ကဝန်မခံဘူးသောတာပန်ကဝန်ခံတယ်တဲ့ဗျာသောတောသောတာပန်ဖြစ်သောပုဂ္ဂိုလ်သည်သောတောသောတာပန်အရိယသာဝကပုဂ္ဂိုလ်သည်တတထိုကျွလွန်မိသောမကောင်းမှုကိုသိစရာယာဖုံးလွှမ်းခြင်းကအဘဘောမထိုက်တော့ဘူးမကောင်းမှုကိုပြုထားတဲ့အမှုလေးကိုမဖုံးကွယ်တော့ဘူး ဒါဘယ်လိုပုံကိုယ်တွေမှမဖုံးကွယ်တာတုံးဆိုတော့ပညာရှိသူတော်ကောင်းတွေမှမဖုံးကွယ်ဘူးဟိုရံလိုတဲ့ပုံကိုယ်တွေရှိတော့လေအဲ့ဒီဟာတွေသွားပြောလို့မဖြစ်ဘူးအာကိုမကောင်းမှုရှိတဲ့အရာထဲလျှောက်ကြည့်ကြလို့ပဲဖြစ်နေတော့ဒီလိုတော့ဒီလိုတော့မဟုတ်ဘူးအဲ့ဒီလိုယူလို့တော့မဖြစ်ဘူးသူကအာအကျိုးစီးပွားမလိုလားတဲ့ရံသူတွေကြတော့ကိုဒီဟာမပြောတာမပြောဘဲနဲ့ဒီဟာတော့နေရတယ်ဒါကတော့နေရပါတယ်အဲဆရာသမားတွေအကျိုးစီးပွားလိုလားတဲ့သတင်းသုံးပေါ်တွေကြတော့အမှန်တမ်းပြောရတယ်သတင်းသုံးပေါ်တွေကြတော့ အဲမှန်တိုင်းပြောရတယ်ကူလဲကူစားရတယ်အခုအာအဲ့ဒါကိုဆိုတာအဲ့ဒါအရိယာပုဂ္ဂိုလ်ရဲ့ကထူးခြားတဲ့ဂုဏ်တစ်ခုပဲဆိုတာသောတာပန်ပုဂ္ဂိုလ်ရဲ့ထူးခြားတဲ့ဂုဏ်တစ်ခုဒါဘုရုဘုရုဇင်နဲ့မတူတာဒါမှမဟုတ်မှာကုစားနိုင်ကောင်အာဘာပေါင်းတိတ်ဆောင်ရောက်သေးရာမဖုံးကွယ်ပဲကုစားမြဲနောင်လဲဆောင်ရိုးပါနောင်လဲဒီလိုမှုတွေဟာရိုးသေးသေးနဲ့ စောင့်ရှောက်ပြီးတော့သွားပါတယ်တဲ့အဲဒီတော့ဟာကိုယ်မှဒီလိုဒီလိုစောင့်ရှောက်စောင့်ရှောက်မှုမျိုးရှိသလားမရှိသလားဆိုဆင်ញင်နိုင်တာပေါ့လေဒါကတော့ယဟန်ပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေလည်းလူပုဂ္ဂိုလ်တွေလိုက်ကိုယ်မကောင်းမှုတွေပါလေပြုမိလို့ရှိရင်မှားယွင်းသွားလို့ရှိရင်မှားယွင်းတဲ့တန်ဝန်ခံနိုင်တယ်သတင်းသုံးပေါ်တွေထောင်ဝန်ခံနိုင်တယ်ဝန်ခံပြီးတော့နောင်လည်းဒီလိုအမျိုးမဖြစ်ရအောင်စင်ကြအောင်လို့အဲစောင့်ရှောက်လို့တဲ့စိတ်ဆန္ဒတွေဟာကိုယ်ရှိသလားမရှိသလားဒါတွေဆင်ញင်လိုက်လို့ရှိရင်ပေါ်လာတယ်လို့ ဒီကုံလေးပြည့်စုံအောင်ကဲကဲဆိုရအောင်ဆိုရမယ်သွားကုစားနိုင်ကောင်းကုစားနိုင်ကောင်းအာဘာပေါင်းအာဘာပေါင်းတိမ်ဆောင်ရောက်သေးရာတိမ်ဆောင်ရောက်သေးရာကုစားနိုင်ကောင်းကုစားနိုင်ကောင်းအာဘာပေါင်းအာဘာပေါင်းတိမ်ဆောင်ရောက်သေးရာတိမ်ဆောင်ရောက်သေးရာကုစားနိုင်ကောင်းအာဘာပေါင်းတိမ်ဆောင်ရောက်သေးရာကုစားနိုင်ကောင်း အာသသောဒိဋ္ဌံရောက်သေးရာသာနိုင်သောအာဘသောဒိဋ္ဌံရောက်သေးရာမဖုံးကွယ်ပဲမဖုံးကွယ်ပဲဥသားမြဲဥသားမြဲနောင်လဲဆောင်ယူပါနောင်လဲဆောင်ယူပါမဖုံးကွယ်ပဲဥသားမြဲနောင်လဲဆောင်ယူပါ ကိုယ်ဝယ်ပဲဥစားဖြင့်နောင်လည်းဆုံးလို့ပါမကိုယ်ဝယ်ပဲဥစားဖြင့်နောင်လည်းဆုံးလို့ပါဒါအဲ့ဒါကပြစ္ဆောကနာတစ်ခုပဲဒါဒီလိုသိရသရုပ်တာပြစ္ဆောကနာတော့လောက်ပါပြီဖြစ်သွားနောက်တစ်ခုက ကိစ္စကြီးငယ်တွေပြုလုပ်ဆောင်ရွက်စရာပေါ်လာတဲ့အခါကာလမှာတဲ့ကိစ္စကြီးငယ်တွေဆောင်ရွက်စရာတွေပေါ်လာတဲ့အခါကာလမလွဲမကြောင်တာတော့အဲ့ဒီကိစ္စတွေဆောင်ရွက်ရတယ်သတင်းသုံးပေါ်တွေနဲ့စပ်ပြီးတော့သင်္ကန်းချုပ်ခြင်းဆိုးခြင်းစရခြင်းပေါ်တယ်အပြုစဉ်ပြုလိုက်တဲ့ဟာလေးတွေအလုပ်ကိစ္စလေးတွေရှိအဲဒီလုပ်ကိစ္စလေးတွေ ဆောင်ရရတဲ့သာရဟန်းတော်များအဲဒီလိုဆောင်ရတဲ့အခါကာလမှာစိတ်ကတော့အလုတ်ထဲမှာဘယ်တော့မဝင်စားဘူးသီလသိက္ခာဘုတ်သမာဓိသိက္ခာပညာသိက္ခာတွေကိုကျင့်မှုရာသိက္ခာသုံးပါးကျင့်မှုရာစိတ်ဟာထက်သန်နေတာပဲမလွယ်မကင်းသာလို့သာဒီကိစ္စတွေဆောင်ရွက်ပြီးတော့နေရအားလာလာရှိမယ်ဆိုရင်ဖြင့်အဲဒါ သမာဓိသိက္ခာပညာသိက္ခာတွေကျင့်ဖို့ပေါ်တယ်သီလလည်းပဲမချုံမယွင်းဖို့မပျက်စီးဖို့သီလကတော့ပြင်မချွယွင်းယုံမျှပါပဲသူကတော့သူကတော့ခါလို့လွယ်ပါပဲသို့တော်လည်းအလုပ်ကိစ္စတွေဆောင်ရွက်ရတဲ့အတွက်သီလအပြည့်ခံပြီးဘယ်လိုတော့မလုပ်ဘူးဆိုသီလအပြည့်မခံသမာဓိပညာတွေလည်းအထုတ်ဖို့ရစိတ်ထဲမှာသိပ္ပာပိခေါ်တယ်ထက်မြက်သောငဲ့ကွယ်မှုရှိတယ်တစ်ထက်မြက် ဆက်မြက်သောငွဲ့ကွက်မှုရှိတယ်။ဘာလို့လဲဆိုရင်အဲသားငယ်ကလေးရှိတဲ့နွားမကြီးများမွေးပြီးကာသမလွယ်မကင်းတာလို့အစာတော့စားရတယ်မြက်တော့စားရတယ်။ဒါပေမဲ့လို့သူသားလေးလည်းပဲပြည့်မထားရဘူးလေ။တစည်းတစ်စောင်းအားဖြင့်သားလေးစီလည်းပဲကူးဆိုင်ပြီးတော့ကြီးစိုးရင်မကင်းဖြစ်နေလာတော့ကလေးလေးကမွေးပြီးကာသဆိုတော့နွားလေးက ဘာမှအင်အားမရှိသေးဘူးအဲ့ဒါဘေးရန်တွေဖြစ်မှသူစိုးရင်လို့ဒီစီတစောင်းတော့ကြည်ရတယ်တဲ့အဲ့ဒါလိုပဲတဲ့အလုပ်ကိစ္စတွေသတင်းသုံးပေါ်တွေနဲ့စပြီးတော့ကိစ္စဖြစ်ဖြစ်ကိုကိစ္စပဲဖြစ်ဖြစ်မလွဲတာလို့ကိစ္စတွေဆောင်ရတဲ့အခါကာလကိစ္စတွေဆောင်တာဆောင်ရတယ်စိတ်ကတော့ကိုသီလသမารိပညာသိက္ခာတွေကျင့်မှုရအမှန်တရားတဲ့စိတ်ရှိနေတယ်အဲသီလလည်းပဲမညှိုးမနှောမှု

အချိန်ခွင့်ရမယ်ဆိုရင်လည်းတရားထုတ်ရစိတ်တွေသိထဲတာနေဒီလိုပုံကိုယ်တွေရှိတယ်။အဲဒါတွေအမှန်တင်ကြားနေတာပဲ။အဲဆွေးကြဆွေးကြည့်သွားအောင်မပုံမပုံမဲနေလေ။ကြောင်လွဲမရကြောင်လွဲမရမှုကိစ္စမှုကိစ္စပြုရလေသောခါပြုရလေသောခါကြောင်လွဲမရကြောင်လွဲမရမှုကိစ္စမှုကိစ္စပြုရလေသောခါပြုရလေသောခါကြောင်လွဲမရ ဥကိစ္စပြုရလေသောအခါသောဝေမယဥကိစ္စပြုရလေသောအခါသောဝေမယဥကိစ္စပြုရလေသောအခါသိက္ခာ၃ပါးသိက္ခာ၃ပါးကျင့်ရန်ကကျင့်ရန်ကသိအတံမြဲတာသိအတံမြဲတာသိက္ခာ၃ပါးကျင့်ရန်က သိက္ခာသံဃေကသိက္ခာသုံးပါးဉာဏ်ကသိက္ခာသံဃေကသိက္ခာသုံးပါးဉာဏ်ကသိက္ခာသံဃေကအဲဒါကပြစ္ဆုတ်ကနာတစ်ခုပဲဒါလည်းပဲသင်္သမပြစ္ဆုတ်ကနာတဲ့၅ခုမြောက်တယ်။ဟွန်းခန္ဓာဒိစ္စပြီးတော့အနေနဲ့ကြံသွားတယ်ခန္ဓာဥမပေါ်လာယုံနေဆိုရင်စိတ်ဆိုတာပဲရောက်နေမှာမလဲ

အာဟုသောကိုပြုရသေးတာပဲကိုယ်နဲ့ဆိုရင်ကိုယ်နဲ့ပြုရတဲ့အဲသိက္ခာပုဒ်တွေရှိတယ်ကိုကိုယ်နဲ့လောက်ရတဲ့သိက္ခာပုဒ်တွေရှိတယ်အကုတိကာရသိက္ခာပုဒ်မျိုးတွေဒီလိုဟာတွေရှိတယ်နှုတ်နဲ့ဆိုရင်နှုတ်ကပြောဆိုပြီးတော့အဲလောက်ရတာတွေလည်းရှိတယ်

အဲဒီလိုကျူးလွန်သွားခဲ့လို့ရှိရင်တဲ့ကျူးလွန်သွားမှပြီးလို့ရှိရင်တော့နောက်ထပ်ပြီးတကရာမကျူးလွန်ဘူးတဲ့သူကရိုးစဲဆောင်ရိုးစဲဆောင်လျှောက်သွားတယ်ဘာလို့တော့ဆိုဥပမာလေးကလည်းကြံသွားတယ်သူကဥပမာလေးကောင်းကောင်းပါပြီနဲ့ခုနကတညပြောနေတာလည်းမေ့သွားမိခင်များကြိုင်မိတဲ့ကလေးများတို့မိခင်ကြိုင်မိတဲ့ကလေးဟာကလေးကလေးလည်းဆိုတော့သူကနုနုလေးကို လူကြီးလည်းပဲမိခဲ့ကြိုင်ပြီးလို့ရှိရင်နောက်ထပ်မကြိုင်ပါဘူးသို့တော်လူကြီးကတော့စောစောကတည်းကမိခဲ့ဆိုတာပြီးပြီးတော့လူကြီးလည်းဆိုတော့နည်းနည်းကြားနေဦးမယ်တဲ့ရုပ်တရက်ထိထိချင်းပူမယ်မဟုတ်ဘူးတဲ့ဆိုတာမပူဘဲနဲ့လည်းရှိနိုင်တယ်တဲ့ကလေးဆိုတာကအသားလေးနုနုလေးဆိုတော့ထိထိချင်းပူတာကိုဘာကြောင့်ကလေးလည်းနဲ့ဥပမာပေးတယ်အဲကလေးကလည်းမိခဲ့မှသူကမပြီးတာဘူးဒါကြောင့်မို့မိခဲ့ကြိုင်မိတဲ့ကလေးလေးဟာကြိုင်မိပြီးလို့ရှိရင်ဟာဒါပူရတယ်ဆိုတာဒီနောက်မကြိုင်တော့ဘူးတဲ့ဥစ္စာဒါမျိုးမကြိုင်တော့ဘူးဒီနာမသွားတော့ဘူး အဲ့ဒါလိုပဲတဲ့ကုစားနိုင်တဲ့အာဘမလွယ်မကင်းတာလို့တခါတရံသင့်သွားတော့လည်းပဲအဲ့ဒီလိုအာဘမျိုးကိုနောက်မကျူးလွန်မဲနဲ့ယူသည်စောင့်ရှောက်သွားပါတယ်ဒါကခုနကိုရင်သစ္ဆကနာကသရုဒ္ဓပစ္ဆကနာကခုနနည်းနည်းကြံတော့အခုမှပြန်ပြောနောက်ပြီးတော့တခုကသတ္ထသောရတဲ့6ခုမြောက်ပုဏ္ဏစာပရံဘိခွေဘိက္ခုဣတိပိဋ္ဌာစိတ်ခတိ တထာရူပါယံဓမ္မရာယသမန္နာကတောယထာရူပါယအရိယသာဝယထာရူပါဒိဋ္ဌိတံပံသောအရိယသာဝကောသမန္နာကတောထာရူပါယဟံဓမ္မရာယတထာယူပါယဟံဗလတာယသမန္နာကတောတိဘေကွေယာနပုဏ္ဏဇတဖန်လည်းအပရံတဘာသောနှလုံးသွင်းသူစင်ခြင်းမုံကား

ဗလတာယာခွန်အားနဲ့သမာနာတော့ပြည့်စုံ၏အဟံပိငါသည်လေးတရားဥပါထိုးသဘောရှိသောဗလတာယာခွန်အားနဲ့သမာနာတော့ပြည့်စုံပါ၏လောအရိယပုဂ္ဂိုလ်မှာခွန်အားရှိတယ်တဲ့အရိယပုဂ္ဂိုလ်များပြည့်စုံတဲ့ခွန်အားရှိအဲဒီလိုခွန်အားနဲ့ငါပြည့်စုံရဲ့လားလို့ဆင်ခြင်ကြည့်တယ်

နာကြလို့ရှိရင်တဲ့ဘုရားဟောတဲ့တရားတွေကိုလေးလေးနက်နက်တရားတွေကိုနာကြလို့ရှိရင်ဖြင့်အာထိန်ကတဝမနတိကတဝအာထိန်ကတဝစီးပွားကဲ့သို့ပြု၍မနတိကတဝနှလုံးသွင်းတယ်စီးပွားသဖွယ်နှလုံးသွင်းပြီးတော့နာစီးပွားဥစ္စာစုသောကြာမိတဲ့ပုဂ္ဂိုလ်ဆိုတာ ရသင့်ရလိုက်တာလေးတွေအကုန်လုံးရအောင်လို့ယူရတာပဲအကြောင်းဝယ်လို့တဲ့ခါကာလမှာလည်းပဲတရားတရားမှမနစ်နာရအောင်လို့မဆုံးရှုံးရအောင်လို့ဒီလိုပဲယူဆိုင်ပြီးတော့ကိုအကြောင်းဝယ်လို့ရတယ်ငွေပေးငွေယူတယ်လို့ရတယ်အာဒီတရားတော့ကမဖြစ်တော့ပါဘူးလို့ဒီလိုပြစ်လက်ခမယုံမသိမလို့ရဘူး

ပစ္စည်းများလို့ပေါ့ပစ္စည်းလေးတရားတစ်ချက်မှလွတ်မသွားရအောင်လို့ဟောတဲ့တရားတွေကိုအကုန်လုံးနားတဲ့ဝင်အောင်စိတ်ထဲဝင်အောင်ဒီလိုပြုဆိုင်ပြီးတော့နားတယ်။အရေးကြီးတဲ့တရားမင်းနာတာခဲတယ်။တရားနာတာခဲတယ်အခုဒီမှာဟိုယောဂီတွေကတရားနာတဲ့ပုဂ္ဂိုလ်တွေပဲများပါတယ်ဒီမှာတော့နာတာတဲ့ပုဂ္ဂိုလ်သိမရှိပါဘူးဒီမှာတရားကအာထုတ်တာတော့ဒီမှာနာတာနေတာဟိုတချို့နေရာမနာတာဘူးတရားဆို တရားမှမမသိဘူးသူသာပြင်းပြတယ်တရားမှသူကနာရတယ်မနာတာဘူးသူအဲတော့ပစ္စည်းဥစ္စာများလိုပဲတဲ့မြတ်စွာဘုရားဟောတော်မူတဲ့သီလနဲ့စပြီးတော့ကျင့်ရမယ်အကျင့်လုပ်ငန်းတွေသမာဓိနဲ့စပြီးကျင့်ရမယ်ကျင့်စဉ်လုပ်ငန်းတွေဉာဏ်နဲ့စပြီးကျင့်ရမယ်ကျင့်စဉ်လုပ်ငန်းတွေအဲဘာဝနာကျင့်တွေကိုကျင့်တော့ဖြစ်ပေါ်လာတဲ့ဉာဏ်ဓူးတွေသမာဓိတွေဖြစ်ပုံတွေအဲဒီသမာဓိဉာဏ်ရဲ့အကျိုးတွေ ဘာတွေဘာတွေရသွားတယ်ဘယ်လိုဟာတွေပဲဆိုတာလေသဘောပေါက်နားလည်အောင်လို့တခါလဲညစွာပြဟောတဲ့အနေအိဗယ်တွေကိုဟောပြောနေလို့ရှိရင်အဲဒီတော့ဟာရိုးစည်းစင်းနာတယ်တလုံးတပါးရမှလွတ်မသွားရအောင်တခါသဗ္ဗစေတသာတမနာရိတဝအလုံးစုံသောစိတ်ဖြင့်အလုံးစုံသောစိတ်ဖြင့်ဆွဲဆောင်နှလုံးသွင်း၍အလုံးစုံသောစိတ်ဖြင့်တခါလဲဟိုက ဇလုံးဟောလိုက်ကိုယ်စိတ်ထဲကိုဆွဲဆောင်ယူလိုက်လုံးဟောလိုက်ကိုယ်စိတ်ထဲဆွဲဆောင်ယူလိုက်အဲ့ဒါလိုပဲတခါအလုံးတိုင်းလုံးတိုင်းစိတ်တိုင်းစိတ်တိုင်းဒစိမ့်မှလွတ်မသွားရအောင်အဲဒီလိုနှလုံးသွင်းမိနာတယ်အဲဒီချို့ပုဂ္ဂိုလ်ရဲ့တရားမနာရတော့ဘူးတရားနာနေရင်ဟာဒီတရားတွေကတို့မသိနိုင်ပါဘူးခက်တာပဲဆိုပြီးတော့တရားနှလုံးမသွင်းဘူးဒီကြားတဲ့

ချထားအပ်သောနာရှိပြီးဒီဝါနာစွင့်ပြီးဖြစ်ပြီးဓမ္မတရားကိုသူနာတိနာတယ်။ဟွန်းဒိဋ္ဌိတံပါဏအရိယာမေပညာနဲ့ပြည့်စုံတဲ့သောတာပန်ပုဂ္ဂိုလ်ဟာမြတ်စွာဘုရားဟောကြားတဲ့တရားတွေဟောလို့ရှိရင်အဲဒီလိုရိုးသေးသေးလေးလေးစားသာနာပါတယ်တဲ့အဲဒါအရိယာရဲ့ခွန်အားပဲတဲ့ဗျ။ဘုသူဇင်ရဲ့ခွန်အားကတော့ ဒီလိုတရားကောင်းနေသိမနာပါဘူးသူစားတရားကောင်းနေသိမနာဘူးအဲလောကမှာပျော်စရာတွေရွှင်စရာတွေအဲဒီလိုဟာတွေကြရင်သူကနာပြီပွဲတွေပါလေဆိုလို့ချင်းအဲဒီတွေသချင်းတွေပါလေအဲဒါတွေကြသိသဘောကျပြီကြိုက်ပြီဒါပြားတွေပါလေဖွင့်အဲဒါတွေပုထုဇဉ်အားတွေကိုသူကအဲရည်စရာမောစရာတွေတောက်တောက်တဲ့စကားတွေကြရင်သူသဘောကျပြီသူစားသူစားတွေကတော့ရှိ

ဒီဟာတရားထုတ်တာတဲ့ယောဂီပုဂ္ဂိုလ်တွေကသိကြသူ့စိတ်တွေကြာကြာနာနာအထုတ်တာယောဂီတွေကအဲ့ဒီလိုပဲသူဒီဘောဝဆံချာတရားတွေဆိုသူသိသိမနာရကြဘူးမနာကြဘူးသူကလေးလေးနက်နက်တရားတွေနာရမှမြတ်စွာဘုရားဟောကြားတဲ့တရားတွေလေးလေးနက်နက်သူကြားနာမှဒီလိုမှသဘောကျအဲဒီလိုကြားရနာတဲ့အခါကာလမှာလည်းပဲအလုံးတိုင်းအလုံးတိုင်းတရားတိုင်းတရားတိုင်းဆိုတဲ့ဘာမှမကျွင်းရအောင်လို့အကုန်လုံး နှလုံးသွင်းပြီးတော့စိတ်ဝင်စားပြီးတော့နာသွားတယ်တဲ့အဲ့ဒါဟာအရိယာခွန်အားပဲအဲ့ဒါအရိယာစစ်ဖြစ်နေတဲ့ပုဂ္ဂိုလ်ကဒီခွန်အားနဲ့ငါပြည့်စုံရလားလို့နှလုံးသွင်းတဲ့ကပြည့်စုံနေတာတွေ့ရတာပေါ့သူကသူကမနာကောင်းတယ်ဒီဟာလည်းကောင်းပါတယ် တကယ်ဆိုရင်ဗုဒ္ဓဟောတာဗုဒ္ဓဟောတာမြတ်တရားမြတ်တရားနာကြားရသောအခါနာကြားရသောအခါဗုဒ္ဓဟောတာဗုဒ္ဓဟောတာမြတ်တရားမြတ်တရားနာကြားရသောအခါနာကြားရသောအခါဗုဒ္ဓဟောတာမြတ်တရားနာကြားရသောအခါဗုဒ္ဓဟောတာမြတ်တရား အာသာရဘောခာဘုဒ္ဓဟောတာယကရာအာသာရဘောခာလုံးစုံမကျွင်းလုံးစုံမကျွင်းနှလုံးသွင်းနှလုံးသွင်းနာခြင်းအားကောင်းစွာနာခြင်းအားကောင်းစွာလုံးစုံမကျွင်းလုံးစုံမကျွင်းနှလုံးသွင်းနှလုံးသွင်းနာခြင်းအားကောင်းစွာနာခြင်းအားကောင်းစွာ လုံးလုံးဝရှိနှလုံးသွင်းနာကျင်အားကောင်းစွာလုံးလုံးဝရှိနှလုံးသွင်းနာကျင်အားကောင်းစွာလုံးလုံးဝရှိနှလုံးသွင်းနာကျင်အားကောင်းစွာအဲ့ဒါကသာသနာပစ္စဝကနာ6ခုမြောက်ပဲဟောနောက်တစ်ခုကလည်းအလားတူပါပဲ

မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်တွေကိုကြားတဲ့အခါကာလမှာလဘတိအာထဝေရံအနဲ့နဲ့စပ်ပြီးတော့ပီတိပါမုဇ္ဇာတွေဖြစ်ရတယ်တဲ့ဘုရားဟောတော်မူတဲ့တရားတော်ရဲ့အနဲ့အိဗယ်တွေကိုသဘောပေါက်ပြီးတော့ပီတိပါမုဇ္ဇာတွေဖြစ်ရလဘတိဓမ္မဝေရံတရားတော်နဲ့ဒေသနာတော်နဲ့စပ်ပြီးတော့လည်းပဲပီတိပါမုဇ္ဇာတွေဖြစ်ရတယ်

သံမောရာယနိဗ္ဗာနာယသံဝရတိဟောဒီလိုဟာလေးအမရာကိုပီတိပါမောဇာဖြစ်เสียခေါင်းတယ်အဲပရိသမောဇင်တရားငါးရားဟောထားတယ်ဟောထားတာမှာတာမတဲ့ခါတော့ကောင်းမွန်စွာဟောတာတဲ့တွေးစပြီးတော့ဟောတာမဟုတ်ကိုယ်တိုင်တွေးပြီးတော့

ဒီတိုင်းဒီတိုင်းမှားရမှားရမှားရပြီးသတိတွေလိုက်လာလို့ရှိရင်နောက်ဆုံးကြပါဖြင့်သစ္စာလေးပါးတရားအမှန်တိုင်းသိဖို့ပဲတဲ့ဒုက္ခသစ္စာတရားတွေသမှုတရားသစ္စာတရားတွေရောဓသစ္စာတရားမေဃသစ္စာတရားသစ္စာလေးပါးတရားအမှန်တိုင်းသိဖို့ရတယ်သိသွားလိမ့်မယ်။သံမောဓာယရှိကမသိဘူးသေးတာတွေတခါလဲဖောက်ထွင်းပြီးတော့သိသွားလိမ့်မယ်။နိဗ္ဗာန်ာယအစဲခါသိခြင်းနဲ့နိဗ္ဗာန်မျက်မှောက်ပြုဖို့ပဲအဲ့ဒါလေးကို ဒီလိုပါဠိဒီလိုအ내ကလေးကြားလို့ရှိရင်ပိဋိပတ်ဝဇ္ဇတွေဖြစ်တယ်ဒေဇာယုသဇင်နာပြီးတော့နေတော့ပရိသံဘုဇင်ကိုခောကသဗ္ဗမယာတမရခတော်ဘာဝီတော်ဘူးလီကတော်ဘိညာယသံဘောဓာယနိဗ္ဗာနာယသံဝရတိဒီဘောင်ဝဇ္ဇတွေဖြစ်တယ်ဒီဥစ္စာနေမကောင်းထိုင်မကောင်းဖြစ်တဲ့ခါလည်းပဲဒီလိုပဲဒီဘုဇင်တရားတွေဒီလိုဟောလိုက်လို့ရှိရင်ကြားနာတဲ့ပုဂ္ဂိုလ်က ပိရိပါဝဇ္ဇာတွေဖြစ်ပြီးနေကောင်းသွားတယ်လို့နာကောင်းတယ်ဟောပြီးတော့ဣဒဗေကွေရိယသာဝကောအရိယာနန္တသာဝိအရိယာဓမ္မသာကောဝီတော်အရိယာဓမေသူဝိနိတော်သာပုရိသနန္တသာဝိသာပုရိသဓမ္မသာကောဝီတော်သာပုရိသဓမေသူဝိနိတော်စသည်ဖြင့်ပေါ့ဒီသေသနာတွေ ဘိက္ခုယနာဣဒာဤသာသနာတော်၌အရိယာသာဝကောမြတ်စွာဘုရား၏တတိသားဖြစ်သောပုဂ္ဂိုလ်သည်အရိယာနံအရိယာတို့ကိုဓာတာဝီမြင်လီမြင်လေရှိသည်ဖြစ်၍အရိယာဘာဝကပုဂ္ဂိုလ်အရိယာကိုမြင်မွေမွေချင်းချင်းမြင်တယ်ဆိုတာလိုပဲသူကအရိယာကမှအရိယာကိုမြင်တာအရိယာမဟုတ်တဲ့ပုဂ္ဂိုလ်အရိယာမမြင်နိုင်ဘူးမသိဘူးသူက ပုထုဇဉ်ကအရိယာကိုမသိနိုင်ဘူးဟွန်းအရိယာချင်းမှအရိယာကိုသိနိုင်တာအရိယာသိနိုင်တာကလည်းပဲဟိုပုံမှန်တဏ္ဍာကိုဖမ်းပြီးသိရတာမဟုတ်ပါဘူးတရားသဘောအနေအချင်းသိရတာဒါကိုပြောတာအရိယာတယောက်နဲ့တယောက်နဲ့လားတွေ့ရင်ဟာသူအရိယာပဲငါအရိယာပဲဒီလိုသိတာပဲဟုတ်မလဲဒီလိုဟောတော့မသိနိုင်ဘူးဒါပုံမှန်တဏ္ဍာကြီးတော့မသိနိုင်ဘူးအေး ဘယ်တရားချင်းဆွေးနွေးကြည့်ရင်တော့ဖြင့်သူတွေ့ထားတာတွေသိထားတာတွေပြောရင်တော့ကိုတွေ့ထားတာတွေနဲ့ကြိုက်တော့အတူတူပဲဆိုတာဒီလိုတော့သိမယ်အခုသိတာကအဲ့ပြမျိုးမဟုတ်ပါဘူးသားအရိယာပုဂ္ဂိုလ်တွေဟာကိုသိတယ်လို့သိနေတာပဲဆိုတာဒီလိုသိတာပေါ့အရိယာနန္တာသာဝိအရိယာတို့ကိုမြင်လေရှိသည်ဖြစ်၍အရိယာဆိုတာဘယ်လိုပုဂ္ဂိုလ်ပါလဲငါလိုပုဂ္ဂိုလ်ပဲဖြစ်ဖြစ်တဲ့တရားတွေရှုလို့သိလို့အိဋ္ဌာဒုက္ခနာတာတွေပဲမနေနေသိလို့ယုံနာသင်္ခါရငြိမ့်တဲ့ နိဗ္ဗာန်တရားယုဏသင်္ခါရငြိမ်းတဲ့တရားကိုတွေ့ပြီးထားတဲ့ပုဂ္ဂိုလ်တက္ကရာရိဝိသိကိစ္စဒီကိလေသာတွေကင်းနေတဲ့ပုဂ္ဂိုလ်အပေလားကြောင့်ဖြစ်တဲ့မကောင်းမှုတွေကိုပြုလို့တဲ့စိတ်မရှိဘဲနဲ့ကင်းနေတဲ့ပုဂ္ဂိုလ်စိတ်ဟာရှိကနဲ့မတူဘဲနဲ့တမျိုးတမည်စိတ်ဟာနုညသိမ်မွေးပြီးတော့အဲဒီလိုဖြစ်ပြီးတော့ယဉ်ကျေးနေတဲ့ပုဂ္ဂိုလ်ငါလိုပုဂ္ဂိုလ်ပဲလို့ဒီလိုသိတာကိုအဲ့ဒါပြောတာဟိုပုဂ္ဂိုလ်ကြီးလမ်းတွေးလို့သိတာပြောတာမဟုတ်ဘူး ။ဒါပြောတာမဟုတ်အရိယာနာတသာဝိရိယာကိုမြင်လို့ရှိပြီဖြစ်ပြီ။အရိယာဆိုတာဒီလိုပုဂ္ဂိုလ်မျိုးပဲတဲ့။ကိုယ်နဲ့နှိုင်းပြီးတော့သိတာ။ကိုကိုအရိယာဖြစ်ရင်တော့သူအရိယာသိတာပေါ့။အရိယာဓမ္မသာကောဝိတော်အရိယာတရား၌ကျွမ်းကျင်လိမ္မာသည်ဖြစ်၍အရိယာတရားကျွမ်းကျင်လိမ္မာ။အရိယာတရားဆိုတာဘာတုံးဆိုပဋိဌာန်၄ပါးဆိုအရိယာတရားပဲ။သမဗရာ၄ပါးအရိယာတရား။အိဒီပါ၄ပါး

အဲ့ဒီပฏิပဒါတရားလေးနိုင်နှင်းပြီးတော့သူသဘောကျလာဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းအမှားရပြီးတော့သိလို့အဲသဘောပေါက်ပြီးတော့နေတာစိတ်တွေဖြစ်တိုင်းဖြစ်တိုင်းအမှားရပြီးလို့သဘောပေါက်နေကာမေသနာအစရှိသောတရားတွေသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းသိပြီးတော့အဲသဘောပေါက်နိုင်နေနေတာအဲ့ဒါပฏิပဒါလေးပါသူကိုယ်တိုင်အားထုတ်တာလို့ကိုယ်တိုင်တွေ့ပြီးတော့သဘောကျနေတာဟွန်းဒါကိုပြောတာဒါအရိယတရားသူကျွမ်းကျင်နေတာ အရိယာရမေအဲအရိယာဓမ္မသာကောပြီးတော့အရိယာတရားမှသူကြွကျင်နေပြီတဲ့ဟိုစာရီသင်္ဟလို့တနေတာပြောတာမဟုတ်ဘူးကိုယ်တိုင်တွေ့အားဖြင့်သူတနေတာနိအရိယာတရားတွေသမဗရာ၄ပါးသမဗရာ၄ပါးဆိုတာလဲဖြစ်ပြီးသောမကောင်းမှုတွေပယ်နိုင်အောင်လို့အားထုတ်တာသမဗရာလုံးလာတဲ့ခု မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်တာသမဗဒလုံးလာတကုမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်တာသမဗဒလုံးလာတကုဖြစ်ပြီးတော့ကုသိုလ်တရားတွေပွားများအောင်တိုးတက်အောင်အားထုတ်တာသမဗဒလုံးလာတကုအဲ့ဒါတရားထုတ်တဲ့ပုဂ္ဂိုလ်ကအားထုတ်တဲ့အားထုတ်တိုင်းအကုသိုလ်တရားတွေပယ်နိုင်အောင်လို့အားထုတ်နေတာပဲဖြစ်ပြီးတော့အကုသိုလ်မျိုးတွေမဖြစ်ရအောင်ပယ်နိုင်အောင်မဖြစ်သေးတော့အကုသိုလ်မျိုးတွေအသစ်တွေလည်းဝင်မလာရအောင်လို့သူအားထုတ်နေတာမဖြစ်သေးတဲ့ကုသိုလ်တရားတွေဝိပဿနာကုသိုလ်တွေအရိယာမေညာတွေကုသိုလ်တွေအဲ့ဒါတွေရှိအောင်လို့အားထုတ်နေတာ

စိတ်ဒီအားထက်တာနဲ့ဆိုပြီးတော့ဒီမှာအဲဒီလိုပုဂ္ဂိုလ်ကစိတ်ကိုအားကိုးရုပ်ပုဂ္ဂိုလ်ကပညာအားကိုးတဲ့ငါညာကောင်းတယ်ဆိုပြီးတော့ညာအားကိုးပြီးအားထုတ်အဲအိဒီပါ၄ပါးတဘာဝတော့ရတာပဲတရားအားထုတ်လို့မညာပူညာရောက်တဲ့ပုဂ္ဂိုလ်ကအိဒီပါ၄ပါးမပါဘဲနဲ့ဖြစ်ကုန်ဖြစ်ဘူးတစ်ခုခုတော့ပါရတယ်မပါလို့မဖြစ်ဘူးနောက်ပြီးတော့နောက်တစ်ခုကဣန္ဒြေ၅ပါးတဲ့ဣန္ဒြေ၅ပါးသာတတ်တဲ့ဣန္ဒြေ တရားတရားသံဃာယတနာသုံးပါးယုံကြည်မှုကံကံအကျိုးယုံကြည်မှုဟောတရားထုတ်တဲ့အခါကလာစိတ်ကြည်နေနေတဲ့ဟာတရားတရားကြည်နေတဲ့စိတ်တစ်ခါကစိတ်ကြည်နေတယ်ဥရိယဘေယညာတို့သင်္ခါရုပ္ပခာညာတို့အာအမှန်ကြည်နေတဲ့စိတ်အဲ့ဒါတွေကိုယ်တိုင်တွေ့ရတယ်စိတ်ကြည်ကြည်လို့တရားတရားတွေဖြင့်သရိန်တွေတွေဖြင့်ဝိရိယတွေကတော့အာထုတ်မှုပဲပရိန်တွေကအမှားရမှုပဲသမာဓိတွေကသုစိတ်ပြီးခြင်းမှုပြင်းရင်တွေကမှားတိုင်းမှားတိုင်းမှားရတဲ့အာယုံတွေသိပြီးသွားတာပြင်းရင်တွေဒါတွေကကိုယ်တိုင်တွေ့နေတာတွေကို

ကိုယ်စိတ်ငြိမ်မှုတွေပီတိပါဒရီတွေဆိုတာစာကြောနဲ့ပြောနေရင်သာသူကခက်နေတာတရားထုတ်တဲ့ပုဂ္ဂိုလ်မှာသူကိုယ်တိုင်တွေ့နေတာအမှန်ကောင်းတာတွေတော့အဲဒါလေသူကိုယ်တိုင်တွေ့တော့ကြွန့်ကျင်နေရောပေါ့အရိယာဓမ္မတွေလည်းသမာဓိတန်ဖိုးစဉ်နဲ့စိတ်တည်ခြင်းငြိမ်တယ်မှုဥပေက္ခတန်ဖိုးစဉ်နဲ့ညီမျှနေတာအဲဒါလည်းပဲတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှသေချာသိတာဟိုစာနဲ့ပင်နဲ့ဆိုရင်တတ္တမေဇတ္တစေတသိက်ဆိုတာပြောတာပြောနေရဘယ်လိုမှသိမသိဘူး တရားထုတ်တဲ့ခါကျတော့သူကမယုံမလို့ညီမျှနေတဲ့သဘောလေးတခါတဲ့လုံလဝိရိယဆိုယောလဲမယောလွန်လဲမလွန်သုသစဉ္ညမှုကလည်းယောလဲမယောလွန်လဲမယွန်းတရားကလည်းယုံကြည်မှုကလည်းယောလဲမယောလွန်လဲမယွန်းသူကအကုန်လုံးညီမျှပြီးတော့တဲ့ခါအမှတ်ကလေးကတော်တော်တော်တော်တော်နဲ့သူ့အစီနဲ့သူသွားနေနာကောင်းတယ်တော့အဲဒီဥပ္ပခာတန်ဖိုးစဉ်လေးရတယ်ကိုယ်တိုင်တွေ့ရတယ်ဒါကဘုဇ္ဇခွန်တစ်ပါးလုံးကိုယ်လုံးပြည့်စုံတယ်မဲခင်စစ်ပါး

အမဂ္ဂင်၅ပါးနောက်သီလမဂ္ဂင်၃ပါးကသီလဆောက်တည်တွေကသူဟာကာယကံလည်းမကျူးလွန်မှုစင်ကြဲနေဝစီကံလည်းမကျူးလွန်မှုစင်ကြဲနေအာဇီဝအသက်မွေးမှုလည်းမတော်တာသူဘာမှမလုပ်ဘူးစင်ကြဲနေတော့အဲဒီကသုံးခုထဲလိုက်တော့အကုန်လုံးမဂ္ဂင်၈ပါးဒီတရားတွေဟာတရားထုတ်ရင်သူကိုယ်တိုင်တွေ့လာတာဒီတော့အရိယာဓမ္မပါကောဝီတော့အရိယာအရိယာတို့ဤတရား၌ကျွမ်းကျင်လိမ္မာသည်ဖြစ်၍အရိယာဓမေသူဝိနိတော့ အရိယာတရားနဲ့ကောင်းစွာဆုံးမအပြီးဖြစ်၍အဲဒီအရိယာတရားတွေကိုယ်တိုင်ကျင့်စိတ်ကလေးရင်ကားနဲ့မတူဘူးတစ်မျိုးတစ်မျိုးဖြစ်ဆုံးမတာရင်ကျင့်ဘာပူရိသနာတတဝိသူတော်ကောင်းတရားသူတော်ကောင်းတို့ကိုမြင်လေးရှိသည်ဖြစ်၍ဘာပူရိသသူတော်ကောင်းတဲ့အရိယာနဲ့ဆိုတာအတူတူပဲသာပရိယေလို့တာဘာပူရိသဓမ္မသာကောဝီတော်သူတော်ကောင်းတရားနဲ့ကြွန့်ကျင်သည်ဖြစ်၍ဘာပူရိသဓမေသူတော်ကောင်းတို့ဤတရား၌ သူဝိနိတော်ကောင်းစွာခြင်းကြီးအပ်ပြီးကောင်းစွာခြင်းကြီးအောင်ဆုံးမပြီးပြီဖြစ်၍ရူပံရုပ်ကိုအတ္တတော်အတ္တကောင်းငါကောင်းဝနာသမနုပါဒတိမရှိမြင်တော့ပြီမထင်မှတော့ပြီအဲဒီတရားတွေနဲ့ပြည့်စုံတဲ့အရိယသာဝကရုပ်ကိုအတ္တကောင်းလို့မထင်ဘူးရုပ်ဟာရုပ်သဘောတရားပဲဝေဒနာဟာဝေဒနာသဘောတရားပဲပညာသင်္ခါရဝိညာဉ်သဘောတရားတွေပဲအတ္တရလို့မထင်ဘူး

ဘယ်လိုဖြစ်ဘူးရင်ပြည့်စုံလဲသွားမှာပေါ့လေဘုရားဟောထားမြတ်တရားနာကြရတော့ကအနဲ့သိဉဏ်စိတ်ကြည်ရှင်ကိုယ်တွင်သိမ့်ကြတဲ့အနဲ့သိဉဏ်ပြီးတော့လည်းသဘောလေးတွေသဘောပေါက်သွားဟိုပါဠိတွေလည်းပဲရှိပါတယ်ဆိုရင်တော့အနဲ့ကယူကြည့်စိတ်ထဲမှာလည်းကြည်ရှင်လို့ရှင်စလလားဖြစ်လို့ကိုယ်တွင်လည်းသိမ့်ကြဆိုပီတိတွေဖြစ်သွားတယ်ကိုယ်လုံးသိုးရှင်နေတဲ့ခါလည်းဖြစ်သွားတာရှင်ရှင်နေတဲ့အဲဒီလိုဖြစ်တတ်တယ် ဒီဘူးတဲ့ပုဂ္ဂိုလ်တွေပြောတာများလားဒီလိုဥစ္စာတရားနိုင်ဒီလိုဖြစ်ဖြစ်နေလို့တဲ့ဘာဖြစ်တာတော့ပြရလားကြောက်အဲ့ဒါသိရမယ့်ဥစ္စာတွေပဲလို့ပီတိတွေဖြစ်တာလို့ပြောရတယ်သိရမယ့်ဥစ္စာတွေအဲ့ဒီလိုဖြစ်လို့ရှိရင်သာအရိယာတို့အားနဲ့ပြည့်စုံတာအာဒီလိုဘာမှမဖြစ်ဘူးဆိုလို့ရှိရင်တော့ဒါဆိုရင်အားနဲ့မပြည့်ဘူးမပြည့်စုံဘူးဆိုရမှာပေါ့လေကဲကဲကဲဟိုက ဗုဒ္ဓဟောတာမြတ်တရားနာကြားရသောအခါအနဲ့သိမြင်စိတ်ကြည်ရှင်ကိုယ်တွင်သိမ့်နေကြအနဲ့သိမြင်စိတ်ကြည်ရှင်ကိုယ်တွင်သိမ့်နေကြအနဲ့သိမြင် သိတိသိဘိုးသိသိသိသာအမေသိသိသိသိဘိုးသိသိသိသာအမေသိသိသိသိဘိုးသိသိသိသာအဲအနဲ့ပြီးမြင်တဲ့သဘောတွေသဘောပေါက်ပြီးတော့ဒါတရားဟောတဲ့ပုဂ္ဂိုလ်က

ကောင်းစွာရှာမိရပြီးပြီဟောတိစီအဲဒီခုနှစ်ပါးသောအင်္ဂါနဲ့ညီညွတ်နေလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာအရိယာပုဂ္ဂိုလ်ဓမ္မရာရှင်မြဲရွာဓမ္မရာသဘောဓမ္မရာဆိုဖြစ်မြဲအရိယာပုဂ္ဂိုလ်ရဲ့အရိယာပုဂ္ဂိုလ်ဒီလိုပြည့်ရအဲ့ဒါကိုရှာမိပြီးသားဆုံးဖြတ်ပြီးသားဖြစ်သွားပါပြီတဲ့ဒါမာတော့မှတ်ကြောက်တင်ပြီးသားပေါ့လေဟုတ်လားမှတ်ကြောက်တင်ပြီးသားဖြစ်သွားပြီ

အဲဒီခုနှစ်ပါးနဲ့ပြည့်စုံလို့ရှိရင်သာသောတာပတိဖို့ရောက်နေတဲ့ပုဂ္ဂိုလ်ပဲသောတာပတိဖို့နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှဒီငါခုနှစ်ပါးညီတာတဲ့ဒီခုနှစ်ငါခုနှစ်ပါးညီလို့ရှိရင်သောတာပတိဖို့နဲ့ပြည့်စုံနေတာသောတာပန်ပဲလို့ဆိုတယ်လားမြတ်စွာဘုရားအဆုံးပြရတာဒါကြောင့်မို့ဒီမှာဒီကုန်းကဘာသာကြံတဲ့ဒါဘုန်းကြီးရေးတာမဟုတ်ဘူးကဘာသာကြံတဲ့ဒါပစ္စဝေခဏခုနှစ်ပြားညီစွာဖြစ်ပါမူအရိယာမှန်သောတာပန်ဧကံဆုံးဖြတ်ယူ အဲဆိုရမယ်ပစ္စဝကနာဝဏတရာဝဏတရာဤစွာဖြစ်ပါမူဤစွာဖြစ်ပါမူပစ္စဝကနာပစ္စဝကနာဝဏတရာဝဏတရာဤစွာဖြစ်ပါမူဤစွာဖြစ်ပါမူပစ္စဝကနာဝဏတရာဤစွာဖြစ်ပါမူပစ္စဝကနာဝဏတရာဤစွာဖြစ်ပါမူ မြစ်ဆွဲကနာဘုဒ္ဓပြာဒီပါဖြစ်ပါမူရိယာမံရိယာမံသောတာပန်သောတာပန်ဧကံဆုံးဖြတ်ယူဧကံဆုံးဖြတ်ယူရိယာမံရိယာမံသောတာပန်သောတာပန်ဧကံဆုံးဖြတ်ယူဧကံဆုံးဖြတ်ယူရိယာမံသောတာပန်ဧကံဆုံး တတုပရိယာမသောတာပန်ဧကံဗုဒ္ဓတုပရိယာမသောတာပန်ဧကံဗုဒ္ဓတုဒီသောကနာတရားစုံတော့ပါပြီဒါတော့ဆိုတော့စုံတော့ပါပြီဒီနေ့ကပြောခဲ့တဲ့သစ္စာဟောတယ်ပရိသတ်ဓမ္မစကြာတရားက ဒုက္ခသစ္စာကိုဆက်ဟောဝေရတော့အချိန်မရှိတော့မဟောနိုင်တော့ဟောနိုင်တော့နောက်ကြမှာဟောမှဖြစ်တော့မှာပါဟိုလာသာသာသာကျင့်နေကြတော့ဒီကစာကြံပွဲသူကနားရနေလည်းဖြစ်ပါတယ်အဲဒီနေ့မှာပရိသတ်လည်းလာနေတော့လာပါလေဟိုမှာဟောရအောင်မဆက်ပြီးတော့အဲဒီဒုက္ခသစ္စာပဲဆက်ဟောရမလား ဒါမှမဟုတ်ရင်လည်းဘုန်းကြီးဝိပဿနာအခြေခံတရားတော်ပဲဟောရမလားတခုဝိပဿနာအခြေခံတရားတော်အတန်သွင်းမလို့ဟောဟောရင်အတန်သွင်းမလို့အဲဒါတခုကိုဟောရအောင်မလဲအဲဒီနေ့ကြတော့တရားနာနေလဲပူရလာကြပါလေဒီနေ့တော့ပြစ္ဆောသနာတရားဒီရင်ဆုံးသမှာပါ၄နိုင်လဲပြီးတော့ဒီမဟာပြစ္ဆောခဏတရားတော်ကိုယောဂီသာနာကမသာဓမ္မသနာကုသကံစေတနာရဲ့အစွမ်းအမှုတော်တို့ကြောင့်